ကိုရှုပုံစနစ်အဘုဒ္ဓဇောဝိတိကရှုပုံစနစ်ကလေးကိုလည်းပြောမြန်အဖြစ်တော့အကုသိုလ်ကိုရှုရင်အကုသိုလ်တွေထပ်ပြီးမှာပေါ့ဆိုပြီးတော့ပြောတယ်သို့တော့အကုသိုလ်နန္တရားတွေကိုရှုလိုက်လို့ဖြစ်ပေါ်လာတဲ့အကုသိုလ်ကရမြအကျိုးမမှုပါဘူးဒီဘုဒ္ဓံနဲ့မှရံဖြစ်တဲ့အကုသိုလ်ကအကျိုးပေးဟုတ်တယ်မလား ဒီဥစ္စာကအကုသိုလ်တရားတွေအပေါ်မှာတွေ့တာနေတဲ့စိတ်ထားတွေကိုညှော်နေတော့အောင်ပြတ်ကင်းတော့အောင်မြတ်စွာဘုရားကလေးတွေရေးစေပါဘူး။ဒါကြောင့်မဟာသရိပဏသုတ်တံမှာလည်းသရကံဝစိတ်တံသရကစိတ်တံဒီဘသတ္တိသတိတေတသုကရေးပေးထားပါ။ဒီဒီမှာကာယောဇဉ်7ပါးဖြစ်ပုံအကြောင်းလေးကိုအခါကဆင်းတယ်နော်။ အဲ့ဒါကစာမျက်နှာ298ကိုပြန်ကြည့်လိုက်နံပါတ်နော်မယောဇဉ်သဘာဖြစ်ပုံအကြောင်းနဲ့ပတ်သက်ပြီးရှုခွက်ကိုဟာန္တိဗရဏသုတ်တံကိုဖွင့်ဆိုတဲ့နော်ဒီကနေ့ကအထက်ကရာမဟာဝက်က အထက်ကရာသံမြတ်394မှာလည်းဒီအခွင့်ရှိပါတယ်။နိမဏိကမူလပါဏတအထက်ကရာသံမြတ်292မှာလည်းရှိပါတယ်။မဟာတိပရဏသုတ်ကိုဖွင့်ဆိုထားတဲ့ဘုန်းကြီးတို့နိဗ္ဗာန်အပိုင်းမှာနော်ဒီအကြောင်းလေးတွေကိုအထက်ကရာကဖွင့်ဆိုထားပါတယ်။ဒါတော့တိပ္ပံရှုွက်ထဲမှာဒီရှုွက်ပါတယ်ဆိုတာကိုဘုန်းကြီးကသဘောပေါက်သိနေတယ်နော်။ ပြီးတော့တတိပဒံကိုတော့ရှိတယ်တတိပဒံဟာဘာမှမသိဘဲနဲ့ရှိနေခဲ့လို့ဆိုတော့မိမိရဲ့အကျိုးတက်ရောက်တဲ့ထိုက်တန်တဲ့အကျိုးတက်ရောက်ဖို့ဆိုတာဒီလိုလေးကြက်ကြဲမဲ့သဘောရှိပါတယ်ခုဒီမှာအောက်ကပါဠိကိုတော့ထားပါပါဠိရှိတယ်ဆိုတာတော့ကိုဘုန်းကြီးတက်ကြည့်ကြတော့အောက်မကြည့်လွန်28ပါးတို့တဲ့ယူပါယုံကိုအာယုံပြု၍ခံရစဉ်7ပါးဖြစ်ပေါ်ဘုံကို ဟာဝကအထေကရာနှင့်မူလဗန္နကအထေကရာတို့၌မဟာတိပြဏသုတ်တံအရဏအယရဏဘဘပိုင်းနော်ဒီရဏပိုင်းဟုတ်ဘူးအယရဏဘဘပိုင်းအခွင့်ကိုဖြစ်ဆိုထားပြီးဒီယူပါယုံကိုအာယုံပြည့်တရားစဉ်စေပါဖြစ်ပုံကိုဟောဘောပါကပြန်ယုတ်တရား28ပါးတို့ကိုအာယုံပြည့်တရားစဉ်စေပါဖြစ်ပေါ်ဘုံကုန်ဤနည်းနည်းသိနိုင်ပြီဒီနည်းယူပါနိုင်ပြီဒီထေကရာများကလည်းဒီဓမ္မနည်းရ တန်ရောစဉ်၁၀ပါးဖြစ်ပုံကိုဖွင့်ဆိုထားတော်မူဒီ၌လောဘမှုဒေါသမှုမောမှုစိတ်အစဉ်အတိုင်းရှုခဲ့မှတ်သားလကုဇင်ယရေတံတင်ပြအပ်ပါသည်ဒီရှုဘက်ကဒီကြတော့တော်တော်လေးအရှုအခက်တဲ့ရှုလို့ဖြစ်နေတယ်ယောဂီတော်ခံများများဆိုလိုတာကရုပ်ပရမအစစ်ကိုအာယုယုပြီးဖြစ်ပေါ်တဲ့ဒီအကုသိုလ်သောနန္တရားတွေကိုရှုရမယ်ဆိုတော့ကလတ်တစ်ခုဓာတ်ခွဲလိုက်ကလတ်ကလည်းအမှန်တန်သေးတယ် ပရမနုယုကအေးအဲ့ဒါတော့သိနေတဲ့ကလအမှောင်လေးမှာရှိတဲ့အကြောင်းလေးပေါ်မှာတွေ့တာတက်မြင်မှုဖြစ်ဖို့ဆိုတာကတကူခက်ခဲတဲ့အလုပ်ဖြစ်အဲကုသိုလ်သောဝိတ္တိရှိရတာကနည်းနည်းလွယ်တယ်ဒီအကုသိုလ်သောဝိတ္တိရှိရတာကအလွန်ခက်ခက်တဲ့အတွက်ဘုန်းကြီးတို့ကတော့အခက်ကနေအလွယ်ကူးတဲ့အနေအချင်းပုံစံတစ်မျိုးနဲ့တော့သင်ပြပါတော့ခုဒါပေမဲ့ဒီအစ္စကရမှာဘယ်လိုပြောထားတယ်ဆိုတာတော့ကလေးကတော့ခုဘုန်းကြီးနည်းနည်းရှင်းပြတယ်နော် နံပါတ်1ကမ္မရာဂတန်ရောစဉ်ကမ္မရာဂတန်ရောစဉ်ဆိုတော့အာယုံငါးပါးကာမဂုဏ်တရားတွေပေါ်မှာတွေ့တာမြင်မောနေတဲ့နှောင်ကြိုးလေးပဲနော်အဲ့ဒီကြိုးကမမြင်ရဘဲနဲ့ဆက်ရတာတော့မခက်ဘူးလားဟမ်ခန္ဓာကမြင်ရလဲကတ်နေတယ်ထွက်လို့ဟာမရနိုင်ဘူးဟုတ်တယ်မဟုတ်အဲ့တော့သက္ကုဒ္ဒရမနောဒ္ဒရ၌ရှိရှိထင်လာသောအလိုရှိရအနှစ်နဲ့အမြန်တို့အသောအိဋ္ဌဖြစ်သောယူပါရင်ကို ကာမတာဒကာမတဏှာဤအစွမ်းဖြင့်ကာမဂုဏ်၌ပါရနေတဲ့တဏှာကိုပဲကာမတာဒလို့ခေါ်တာနော်ကာမတဏှာဤအစွမ်းဖြင့်သူ့ဘာဟုရှိ၍သိတဲ့တယ်လှပ်ပါတယ်လို့ရှိတယ်လွန်စွာတန်ရတတ်မြတ်သောပုဂ္ဂိုလ်ဤခန္ဓာ၌ကာမကာမရာဂနာယောခြင်းဖြစ်ကာမရာဂနာယောခြင်းဟုသည်တက်စီတဲ့မဲ့ကာမဝတ္ထုအစုစုတို့အပေါ်၌လွန်စွာတန်ရတတ်မြတ်သောလောဘစိတ်ရှိခု၌ရှိသော စွခု၌ရှင်သောတဏှာလောဘသည်ဟိတိကရတံမြေဟိတိကရဝိပုနှမျိုးလုံး၌ရှင်တယ်နော်လောဘစိတ်ရှင်ပါလုံးမှာရှိတယ်နောက်နံပါတ်2ကဘောရကဆံရောစဉ်ပြည့်စုံသည့်တမ္ပတ္တိဘော၌ဤကဲ့သို့သောယူပါယုံမျိုးသည်ရလွယ်သောသဘောရှိပေသောတကားဟုပြည့်စုံသည့်တမ္ပတ္တိဘောကိုလိုလားတောင်းတသူ၏တန်တန်၌ဘောရကဆံရောစဉ်သည်ဖြစ်၏ ဒီရကိုမှာတမ္ပတိဘောကိုတွေ့တတ်တတ်မဲ့တော့လောဘပင်ဒီနော်ပြည့်စုံတဲ့တမ္ပတိဘောနော်တော်တော်ဒီမတိနော်အောက်မှာရှင်းထားပါတယ်သုဒ္ဓနိနဲ့ဤဘဝရာဂတန်ရောစဉ်အရာနဲ့ရူပရာဂတန်ရောစဉ်ရူပဘုံကိုတွေ့တတ်တဲ့တန်ရောစဉ်အရူပရာဂတန်ရောစဉ်အရူပဘုံကိုတွေ့တတ်မြင်မို့တဲ့တန်ရောစဉ်ခုနရှိ ရူပကံနဲ့ထိုကံ၏အကျိုးဝိပ္ပတာယာတတ်မဲ့သောတဏှာလောဘသည်ရူပကရာဂတန်ရောက်တည်၏အရူပဇံနှင့်ထိုအရူပဇံ၏အကျိုးဝိပ္ပ၌ကာယတတ်မဲ့သောတဏှာလောဘသည်အရူပရာဂတန်ရောက်ခြင်း၏ဤဘဝရာဂတန်ရောက်ခြင်းဘက်၌ပါယူပံယုံစသည့်အယုံ၆မျိုးလုံးတို့နှင့်ပြည့်စုံသည့်ဘဝကိုတောင်းတမှုကိုအတ္တရာများကပုံစံထုတ်ပြထား၏သို့ဖြစ်ဘဝရာဂတန်ရောက်ခြင်းနှင့်ရူပရာဂတန်ရောက်ခြင်း အရုမရာဂတန်ရောက်ခြင်းတို့မှာအဓိပ္ပာယ်အကျဉ်းအကျယ်ကိုဟခြင်းရှိနိုင်ပေ၏ထို့ကြောင့်ဘဝရာဂတန်ရောက်ခြင်းသူသည်လုံးဝစိတ်ရှိမျိုးလုံး၌ပင်ခဲ့သလိုရှင်သောလောဘကြီးဟုသာမှတ်သားပါလိမ့်ဆိုလိုတာကတော့လူဘုံကိုတွေ့တဲ့လူဘုံမှာရှိတဲ့အာယု၅ပါးကာမဂုဏ်တရားတွေကိုနှံ့တွေ့တဲ့မေမောတာလည်းပါတယ်ဆိုတော့ဘဝပြည့်စုံတဲ့ဘဝပေါ့နော်ဘုဘမှာသဉ္ဇန်သာသာနတ်ဘဝမှာသဉ္ဇန်သာသာနတ်ဘဝမှာရှိတဲ့ပြည့်စုံတဲ့ ခမဂုံတမ္ပတ္တိဒီကိုလှမ်းပြီးတောင်းကြတဲ့သဘောပေါ့နော်အားလုံးပါတယ်လို့ဆိုလိုပါတယ်နောက်တစ်ခုကတော့ဒိဋ္ဌိတန်ရောစုဒါကလောဘစိတ်ထဲမှာအကျိုးဝင်နေတဲ့ဒိဋ္ဌိပဲဆိုယူပါယုံကိုပင်နေဆဟုမြဲဤဟုဒုဝဟုခိုင်ခံဤဟုဒုက္ခဟုချမ်းသာဤဟုအတ္တဟုအတ္တကောင်နိဗ္ဗာန်ကောင်ဝိညာဉ်ကောင်အတ္တကောင်ဟုဆွဲယူခဲ့သောဒိဋ္ဌိတန်ရောစုဖြစ်ဤ၌နေဆဟုဒုက္ခဟုအတ္တဟုအတိမမှုက မောဟဤ နိစ္စဟုဒုက္ခဟုအတ္တဟုခံယူချက်မှားမှုကယုံကြည်ချက်မှားမှုကဒိဋ္ဌိကြီးအဲ့ဒါလေးကကပ်ပြီးတော့သူကဥနေတာဝိဇ္ဇာနဲ့ဒီဒိဋ္ဌိကလည်းကပ်နေနော်အဝိဇ္ဇာကအတိမားတယ်ဒိဋ္ဌိကခံယူချက်မှားတယ်ဒီအာယုံတစ်ခုပဲနော်သောတိတိနဲ့လောဘဒိဋ္ဌိဩစုနန္တရား20 19 22 27တို့ဒီဒိဋ္ဌိကရတံပြုလောဘကြီးအဲ့ဒါဒီဘုန်းကြီးနောက်မှာရှင်းပြပါနော် တော့တိလပဒပရမန္တနာယောစဉ်ဤမွားကျင်ခွေးကျင်ဆိုသောမှန်ရသောကျင့်စဉ်ဟူသောတိလပဒအကျင့်ကိုကျင့်ပါကနောင်နာက၌လည်းဤယူပါယုံမျိုးကိုရနိုင်ဤဟုနှလုံးပိုင်း၍တိလပဒအကျင့်ကိုစောင့်ကြည့်သော စောင့်ကြည့်ခြင်းသောသူ၏တန်တ၌သီလဗဒ္ဒပရမန္တတန်ရောစဉ်ရှိဤတန်ရောစဉ်မှာလိလောဘဒိဋ္ဌိအုပ်စုနန္တရား20ဆယ်ကို20နဲ့20တိတို့ဖြင့်ဒီအဲ့ဒါကလည်းဘုန်းကြီးနောက်ပိုင်းရုပ်ကပြန်ရှိနေပြီ ဒီဥစ္စာကတော့ခွန်ကြီးတို့ဒိဋ္ဌိကရသံပြုတ်လောဘပင်ကြီးဒိဋ္ဌိနဲ့ရှင်တဲ့လောဘနော်သူကမာယုနဲ့ကျင့်စဉ်ကိုဆွေးနွေးခြင်းကြီးနေတယ်နော်ဒီခုကဲ့သို့ယရဏသုံးတာကံကံဤအကျိုးတရားအပေါ်၌ယုံကြည်သက်ဝင်သောတရားများနှင့်သမတကရသမာဓိဋ္ဌိညာပြဋ္ဌာန်းလျက်ရှိသောစိတ်ဖြင့်နမရူပပရိသေတဉာဏ်တို့တိုင်အောင်အာတ္တအာတ္တိအထုတ်လျက်ရှိသောဘုရားဤတပိသဘာကတူဤတဏ္ဍနဲ့ ဤတိလပဒပရပရမာတနာယောဂင်မှာအလွန်ဖြစ်ခဲဝေရာရှိပြီနော်မနာလည်းနေကြတဲ့ပုဂ္ဂိုလ်ကြီးကတော့ဖြစ်ကုန်ခဲ့ပါနော်ဒီတရားရှင်ကိုဖြစ်နိုင်ခြင်းရှိသောတ attva တို့ကိုယဉ်ကျေးရင်တော့ပေါ်ပြတတ်သည်ဟုဘောဘောပါလေဒီအကျင့်ကတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဘုံကနဲ့မတို့လေးနဲ့တူဟောနှစ်ဦးရှိပါတယ်သူတို့ကသူကနွားလို့ကျင့်တယ် ။ဟာဒီကိုသိတယ်ဒုက္ခခွေးပြီးကိုသိတယ်။ဒီလိုကြင့်ကြရင်သန္တရာဝစီဒုက္ခမှာလွတ်မြောက်မယ်ဆိုတဲ့ဥပ္ပီခြင်းနဲ့သိတယ်။ဘာမှမနဲ့ခင်ကြ။ဘုရားရှင်ကသင်္ကပ္ပလေးနဲ့ဒီငါလို့ကြည့်ရင်တော့အဲတော့ဒီအကျင့်ဟာအကျိုးရှိမရှိသူကမေးတော့ဘုရားရှင်ကလည်းပုံမှန်နဲ့လည်းပြောလိုက်ပါတယ်။အကြောင်းကသူတို့သူတောင်းဝင်မဲ့ပုဂ္ဂိုလ်တွေရှိတာခန္ဓာဖြစ်နေတယ်ဘာလို့ကြည့်ရင်တော့သိရင်တော့ဖြစ်နေတယ်ခွေးလို့ကြည့်ရင်တော့သိပြီးခွေးဖြစ်လို့ဆိုတော့ကြောင်းဘုရားကဟောလိုက် အဲ့ဒါနဲ့သူတို့သာသနာ့ဘောင်ဝင်ရောက်ပြီးဆင်ဟန်ပြီးတာနှစ်ပါးလုံးအရတ်တစ်ခုပြီးသွားပါတယ်နော်ဒါကြောင့်ဒီဘုရားရဲ့တပိသဘောကားဒီမှာတော့ဒီဥစ္စာကဒီကျင့်စဉ်ကဖြစ်ခဲပါနောက်တစ်ခုမာနတန်ရောစဉ်အဲ့ဒါကတော့သင်ကြပြီဒီဥစ္စာကတော့ဒီဃာကြီးတွေကလောကြီးတွေကမှအမတန်အရှင်းများနော်နာမတပအထသူတို့သည်ဤယုတ်လတို့ယူပါယုံအယံကိုအတိခံနဲ့သင်လာသင်ရှားလာအောင်ဆုနိုင်စွမ်းရှိသောသူမည်သည်မရှိဖြစ်ခဲ့ ငါပဲရှိနိုင်တယ်ဒီလိုပါရှိနိုင်တယ်လည်းငါဘာမှသူနားနေတာမဟုတ်ဘူးသူပြောနေတာကြီးပြောနေဟောဒီနေ့ကိုဆက်ပြီးနော်နောက်တစ်ခုမိမိကိုယ်ကိုမိမိအထင်ကြီးနေမနဲ့တရားကိုကြည့်တာတရားရှိတဲ့နေရာမှာလည်းဒီတရားရှိတာရှိတယ်ကိုယ်ကိုအထင်ကြီးနေတယ်ဒီလိုဖြစ်တော့ဘုန်းကြီးတို့မျိုးသမီးပိုင်းမှာတော့တော်တော်အဖြစ်များတယ်သူတို့အမျိုးသမီးတွေကတက်တက်ကိုအဲ့ဒီဥစ္စာလိုက်ပြီးကြိုးစားအထောက်ပြီးဘုန်းကြီးကတော်တော်ကိုအံ့ဩရည်တယ် သူကသူများတရားရှုလို့ရတာကိုသူကရက်ကြည့်ပြီးတရားစစ်နေနန်းထောင်တယ်ခက်တာကလည်းခွန်ကြီးတို့ကတရားစစ်တဲ့ကအကဲကဲလေးတွေကတော်တော်များများရှိပါတယ်ဒီမျိုးသမီးနဲ့ယဟန်တော်နဲ့နှစ်ပါးနှစ်ယောက်ချင်းချင်းစကားပြောခွင့်ကိုဘုရားရှင်ကလည်းတမ်းပြထားတယ်သိက္ခာပုဒ်ကြီးပြီးတော့အခေါ်နဲ့ကိုကတရားစစ်ရစစ်လိုက်တဲ့အပိုင်းမှာဘုရားတို့ကတော့ open ပေါ်လေအကုန်လုံးကဘလူးပဲနတ်ထောင်နတ်ထောင်ဒီလိုတစ်ခါလေးခွန်ပေးကြည့်အဲဒီကျုပ်ကဟိုမှာတရားရှင်တွေဟိုလူကကြောက်ရင်ဟိုဘက်က လို့မဲ့နေဒီစာထိုးပြီးမဲ့နေဟုတ်တယ်မဟုတ်အဲ့ဒီပုံစံလေးတွေကတော်တော်များများရှိတယောက်ကရပြီဆိုရင်တယောက်ကလည်းမခံနိုင်ဘူးတယောက်ကလည်းအဲ့ဒါမခံနိုင်တော့ဘာလို့လဲရှုမြပဲနဲ့ရှုရတယ်ဆိုတော့ဒီလိုဖြစ်ပြန်အဲ့ဒီယတနာတွေကဘယ်တော့ကိုရှိတယ်နော်ဒါကြောင့်တရားစီရတယ်လို့တော်တော်လေးခက်ပါတယ်အနမ်းမှာကုတော့ယဟန်တော်တစ်ပါးဖြစ်စီသို့မဟုတ်သင်တော်တဲ့ဥပဒကတရားကတူဖြစ်စီထားတာပဲ ပဋိက္ခဏံယောဖြင့်အလိုမရှိအမနှစ်တဲ့အသောအနိဋ္ဌဖြစ်သောယူဘယံကိုတွေ့ကြုံရ၌မနှစ်တဲ့သောဒေါသထွက်သောပဋိက္ခဏံယောဖြင့်ရှိဒေါသဥစုနတရားများသည့်အလိုမရှိအပ်သောအနိဋ္ဌဖြစ်သောယူပါယုံကိုအယုံ၍ရှုပါဒေါသတိတိ၌ဆက်ရှိ20သောဒေါသဥစုနတရားများသည့်ကလတ်တစ်ခုမှာဒီရှိနေတဲ့ဒီအယောင်လေးကိုကြည့်ပြီးဒေါသဖြစ်ဖို့ဆိုတာကဒေါသကြီးကိုခက်ခဲပါဘူးနော်ဒါကြောင့်ဒီရှုတဲ့တွေက တော်တော်ကိုခက်ခဲတယ်ဘာဖြစ်လို့ဒီလိုတော့ပရမတ်ကိုအာရုံယူပြီးအရှုခိုင်းနေရတယ်ဆိုတော့အကြောင်းရှိပါတယ်ဘုန်းကြီးတို့ညာတင်းစညာနင်းစဥကောပိဝိပတ္တိသတိဟောဘင်္ဂညာတိုင်းမှာအထက်ကရာဆရာတော်ကလည်းမြင်ကြတာပါညာတဆိုတဲ့အရှုကအာယုံကိုရောရှုနေတဲ့ဉာဏ်တရားကိုဝိပဿနာရှိပါ ပြီးတော့ခုဒီအာယုံဘက်ကလည်းကိုယ်ကယူပါယုံဖြစ်ခင်ပရမတ်ဖြစ်ခင်ဒီပရမတ်ကိုလည်းသူကပြန်ပြီးဝိပဿနာရှုရမှာရှင်းတဲ့နေကြတော့ဝိပဿနာကမရှိကောင်းတာမရှိကောင်းပြီမဲ့လို့ဘုန်းကြီးတို့ဘက်ကလည်းဆက်ထားတာဒီယောဂီကမရှိတဲ့သင်္ခါတော့ပြဉ္ညာကိုအာယုံပြီးရှုတော့ဒီခါကျရင်နင်ပြီးရတယ်ပြဉ္ညာနဲ့ပတ်သက်လို့ရှုတတ်ပြီးဆိုတော့မှဒီဒီပရမတ်ကိုပြောင်းပြီးပါဣဒ္ဓတန်ရောရှင် ဤဘာယမျိုးကိုငါမတပါသောသူတို့မရကုန်မူကကောင်းလေသောယူဆသောပုဂ္ဂိုလ်၏တန်တန်၌ဣဒ္ဓတန်ရောစဉ်ဖြစ်၏သောတာအုပ်စုအနတရားများဖြစ်သောတိတိ၌19 21လုံးသောသောတာဣဒ္ဓအုပ်စုအနတရားများသည်ဣဒ္ဓဖြစ်နေကြသူတို့ဘာ၏ယူဘာယံကိုအယုံရရှိသောဥပမာအစဉ်မြင့်နေသောအယောင်ပြုတ်ပြုတ်ပြည့်ပြည့်တလဲလဲတောက်ပါနေသောသူတို့ဘာ၏ခါတဲ့ အေးဟုတ်ပြီဟုတ်ပြီအဲ့ဒီအယောင်လေးကိုအာယုံယူရှိဟုတ်တယ်မလားအဲ့ဒါကတော့တော်တော်ခက်တယ်နော်ဘုန်းကြီးတခါကြားဘူးပါတယ်ဘုန်းကြီးရဲ့နိစ္စရဲ့အမျိုးသမီးတူပေါ့လေခေတ္တကြတဲ့အိက္ခံဘွဲတစ်ခုကိုသွားလိုက်တာသူစင်ထားတဲ့ကြေတိငါးလုံးကအဲ့ဒီအိက္ခံဘွဲတစ်ခုလုံးကိုလာတဲ့ပရိသတ်အလုံးစင်မြန်းထားတဲ့စိန်တဲ့အစာပေါင်းများစွာတန်ဖိုးကြီးအဲ့ဒါသူဒုက္ခပြုအကြောင်းဖြစ်တာ အဲဒီလိုလောမီဝတ်ဆင်ပြီးတဲ့အတွက်ကြောင့်မနာလိုတဲ့ကိုဟာတွေပေါ့နော်အဲမနာလိုတဲ့လူတွေကနေပြီးတော့တို့လိုက်တဲ့အခါကျတော့တော့အခန်းကံကြီးထောင်ချပဲအဲဒါကြောင့်ဒီကကြီးတွေဒီမကြီးမိုးနေဟလားမစ္စရိယတန်ရုံးစဉ်မိမိရရှိထားသောယူပါယံကိုသူတော်ဘာတို့နှင့်မဆက်ဆံဖြစ်အောင်ပြုလုပ်ခြင်းဖြင့်အခြားသူအတွက်ဝန်တော်သောပုဂ္ဂိုလ်ဤလန္တန်၌မစ္စရိယတန်ရုံးစဉ်ဖြစ် ဒေါသမိတ္ရိယအုပ်စုနတ်တရားများဖြင့်သောတတိ၌19 20လုံးသောဒေါသမိတ္ရိယအုပ်စုနတ်တရားများသည်အထိမကံဖြစ်နေကြမိမိပိုင်တသိတ္တမေကာမဝတ္ထုအကြောင်းကိုအာယုံ၍ရှိပါဥပမာရှင်ပြန်တန်ရှင်းနေသောမိမိအဖို့ကိုအခြားသူတို့ကမစမှင်ဖြင့်လာရောက်တိုးလိုက်သောအခါမမျောอยู่တော့မဟုတ်ဘူးဖြစ်တယ်ယခုကတည်းကလာရောက်စော်ကားမှုမျိုးကိုမခံခြင်းတဲ့သဘောပဲအဲ့ဒီဟုတ် ဒေသနိယနဲ့လောဘနဲ့မတူဘူးနော်။နည်းနည်းတူလျောင်လျောင်လို့တော့ထင်ရတယ်။သူကမခံချင်းတဲ့သဘောပါ။ကိုလောဘကတက်တက်တက်မဲ့။သူကအဲကိုပစ္စည်းလာပြီးခုလိုစော်ကားတဲ့အခါကျတော့ကိုပစ္စည်းဟိုတွေ့တာမှုတော့မရှိဘူးဟုတ်ရှိတယ်တော့ရှိတယ်။အဲ့ဒါကရှိပြီ။ဒီတွေ့တာနေတဲ့ပစ္စည်းကိုခုလိုလာဖြည့်ဆည်းလိုက်တော့စိတ်ကမခံချင်းဘူးအဲ့ဒီသဘောနော်။ဒါကမစ္စည်းရ။ မခံခြင်းဤသဘောဒီဖြစ်ခုသည့်အာယုံဖြစ်နေတတ်အာယုံကိုအာယုံရရှိပါနော်ကိုဖြစ်ခုတာလို့တော့ဒီအာယုံရရှိမှာလေနောက်တစ်ခုကုတ်ကုတ်စနံရောစဉ်ဒါကြောင့်ဆက်ပေါ်တဲ့ဤကုတ်ကုတ်စကမပါဝင်ပြီပြုလိုက်မိကျင့်လိုက်ပြီးတော့သူရဲ့မပြုလိုက်မိမကျင့်လိုက်ပြီးတော့သူရဲ့ဤတို့နှမျိုးခွဲရှိပါဒီဘယုံကိုအာယုံပြု၍ဒီဘယုံနှင့်ပတ်သက်၍ပြုလိုက်မိကျင့်လိုက်ပြီးတော့သူရဲ့ကိုအာယုံပြု၍နောင်တတပံပူပန်သောကုတ်ကုတ်စဖြစ် ဒေါသကုတ်ကုတ်အနံပြစုသည်ဖြစ်ဖို့သည့်အာယုံကိုယူရရှိပါဥပမာတို့ဘာကြီးအင်းကြီးအယောင်ကိုပြက်အောင်မင်းဖြစ်တို့မိ၍နောင်တတကံပူပန်ဘူးသည့်ဖြစ်အပ်စိတ်မကောင်းဖြစ်ဖို့အပ်ကိုအာယုံကိုပြအာယုံယူရရှိပါကလေးတွေဆိုရင်တော့ကလေးတစ်ပါးပေါ့ပြတ်ဆောက်သွားဆွတ်ဆုပ်ပေါ်တာဟုတ်တယ်မလားဒါမျိုးလေးတွေဖြစ်တတ်တာအဲ့တော့စိတ်ထဲမှာဆွတ်ဆုပ်ပြီးမှနောက်တော့စိတ်မကောင်းဖြစ်နေအဲ့ဒီလိုဟာနော်နောက်တစ်ခု မပြုတ်နိုင်မိမကျင်းနိုင်မိသောသူရဲ့တခုကိုအာယုံ၍နောင်တတပံပူပန်သောကောက်ကုဆရှိဒေါသကောက်ကုဆအိုစိနံတရားများဖြစ်ပေါ်လာကြ၏ဒီလိုသောတိတိနဲ့သကုသစ္စတလုံးသောဒေါသကောက်ကုဆအိုစိနံတရားများသည်မူလလေးတခုဒါကတော့နားလည်လုံအောင်ပြောတယ်နော်။အာအယောင်လှနေတော့တရားလူရန်ရည်စုခါရမအောင်မြင်တဲ့ဖြစ်စဉ်ကောင်းဖြစ်ဘူးတော့။ကိုအာယုံမျိုးကိုအာယုံရွေ့ရှိတာ။ ဒီလိုရှင်ဖို့မယ်လို့စိတ်ကတော့အာယုံယူထားတယ်ဆိုပြီးတော့အိမ်တော်ကြတော့စိတ်မကောင်းဘူးဟုတ်တယ်စိတ်ကျဉ်းဖြစ်မယ်ပေါ့နော်အဲ့ဒီပုံစံမျိုးပဲဒီဒေါသကုတ်ကုတ်ကအုပ်စုမှာပရမတ်ကိုအာယုံရဲ့ရှိရတဲ့အချို့ရောက်နေတဲ့အအခက်ခဲရှိတတ်ပြီးဒီထိုခပညာကိုအာယုံရဲ့ရင်းဒေါသကုတ်ကုတ်ကနန္တရားတို့ကိုသိသိရှိပွားပြီးမှပရမတ်ကိုအာယုံရဲ့ရင်းနန္တရားတို့ကိုသူဖန်ပြန်၍သိသိရှိပွားပါတဲ့နော်နောက်တစ်ခုဥဒ္ဓဥဒ္ဒေသ ဒီဩဒိသတန်ရောက်ခြင်းမှာအဘိဓမ္မာနိတန်ရောက်ခြင်း7ပါး၌မပါဝင်ပြီးတုတ်တန်နိတန်ရောက်ခြင်း7ပါး၌သာပါဝင်ပြီးယူပါယုံကိုအာယုံပြည့်၍စိတ်ပြန်တဲ့ဩဒိသဖြစ်မောဟဩဒိသအုပ်စုနန္တရားများဖြစ်ပေါ်လာကြ၏ဒေါသတိတိနဲ့ဆက်ဆောင်လုံးသောနန္တရားများသည်လောဘဒေါသကမဖြစ်သို့သောစိတ်မငြိမ်မသက်ဖြစ်ဘူးသည့်ယူပါယုံကိုအာယုံပြည့်ရှိပါ၏ ယူပါယုံအယောင်လေးတစ်ခုကိုလှမ်းကြည့်လိုက်တဲ့အခါဒီယူပါယုံနဲ့ပတ်သက်ပြီးစိတ်ကနည်းနည်းလေးတယောက်ရဲ့ဖြစ်နေတယ်။ဒါကြောင့်ဒေါမလည်းမဖြစ်ဘူးဒီယူပါယုံပေါ်မှာဒေါသလည်းမဖြစ်ဘူးအဲ့ဒါမျိုး။သူကမောဟတက်တယ်နော်။နောက်တစ်ခုဝိသိကိစ္စတန်ရောခြင်းဒီယူပါယုံဒီတတ္တလီလောအတ္တလီလောတတ္တဤဥစ္စာလောအတ္တဤဥစ္စာလောအတ္တဤအယောင်လီလောဟုယုံမောသောပုဂ္ဂိုလ်ဤတန်တ၌ဝိသိကိစ္စတန်ရောခြင်းဖြစ် ဝိသိကိစ္စအုပ်စုနန္တရားများဖြင့်သောတိတိနဲ့ဆက်ဆောင်လုံးသောနန္တရားများဖြင့်ဒီဘယုံကိုအတ္တရောင်လေလောက်ဟုအာယုံ၍ရှိပြီပါအဲ့ဒါကလည်းတော်တော်လေးဖြစ်တယ်ဘုရားဘာသာညမှာတော့ဖြစ်ဖို့ဖြစ်တယ်ဘာလို့လဲဆိုတော့ကလတ်ကလေးတွေကိုမြင်ပြီးကလတ်ကိုလည်းတက်ခွင့်နေလို့ကလတ်တစ်ခုမှတည်ရှိတဲ့ဒီဘယုံကိုလည်းတွေ့နေပြီအဲ့ဒီဒီဘယုံကိုအတ္တရဲ့အကြောင်းလားလို့တော့စွန့်မိဖို့ဆိုတာကတော့တော်တော်လေးတော့ခက်ခဲတဲ့သဘောတော့ရှိတယ်နော်ဒါပြင်းနဲ့လို့ကလတ်ကရှုတော့ကြည့် တချို့ယောဂီမျိုးတော့ရှုလို့ရတဲ့သဘောရှိပါနော်နောက်တစ်ခုဝိဇ္ဇာတန်ရောစဉ်သေဘတန်ရောစဉ်အမျိုးမျိုးတော့ဖြစ်တိုင်းဖြစ်တဲ့အဝိဇ္ဇာတန်ရောစဉ်ကအတိမမှုသဘောကရှင်တွဲပါဝင်ဖြစ်ရှိပြီနော်ဒီကနေ့ဒါတော့အစ္စရာဒီနံပါတ်2နော်ဒီအထက်ဘတန်ရောစဉ်တို့ကတန်ရောစဉ်တစ်ခုချင်းဤတဖြစ်ကြပြီကမဟုတ်ရှင်ပဲရှင်းစတိတံပြုတ်ကြတို့နဲ့အတူရှင်တွဲရည်ကအုပ်စုလည်းဖြစ်ကြရလေသည်ယင်းနန္တရားအုပ်စုတို့ဒီသည် ဒီတိခေါ်တိစိတ်တနိယာမလမ်းကြောင်းအတိုင်းသာဖြစ်တတ်သည်စိတ္တရသည်တို့ဖြစ်ရာကလောကဝတ္တပုဂ္ဂိုလ်သည်ယေနံတရားတို့ကိုသိစီရနှင့်နတ်တို့နံခဲ့ဟူသောနံကနများကိုဖြိုခွဲဖြစ်စည်းလျက်ပရမတ်တို့ဉာဏ်မြင်ဆိုင်အောင်သိစီရှုပွားပါအဲဒီနံကနအကြောင်းတော့ဘုရားကတော့ပြောပါမယ်နော်ဒီနေရာမှာနည်းနည်းလေးတတိပြုံဆိုတာလေးကိုနည်းနည်းဖတ်ကြည့်ပါနော်ဒီဥစ္စာကနည်းနည်းအရေးကြီးတဲ့ဟာလေး ဒီအထက်ပါယူပါရောအယုံပြည့်တန်စဉ်ဆယ်ပါးဖြစ်ပုံကိုဖွင့်ဆိုရတဲ့အထက်ကရာများကသက္ခုဒွါရီဆိုပြီးတော့ဒီလိုဖွင့်ထားတယ်နော်ဟိုပါဠိကိုပြန်ဖတ်ကြည့်ရင်သက္ခုဒွါရဏံကြီးဖြစ်နိုင်ကြောင်းဖွင့်ဆိုထားတော်မူကြတယ်ကိုရင်ယူပါရောကနေသတုကအတ္တတုပါကိုနှလုံးသွင်းနိုင်မှုတော့မှာသက္ကုဒ္ဒရဝီတိနောင်၌မနောဒ္ဒရဝီတိပေါင်းများစွာဖြစ်ပြီးနောက်ဒီမနောဒ္ဒရဝီတိတို့ကနေသတုကအတ္တတုပါဟု ဒီဖန်များစွာထက်ခါထက်ခါရှုပြီးမှနောက်ထပ်ဒီဖန်များစွာထက်ခါထက်ခါဖြစ်ပေါ်လာသောသက္ကုဒ္ဒရဝိတိအချို့တို့၌သာအိစ္ဆဒုက္ခအတ္တဒုက္ခဟုသောအချင်းအားဖြင့်အာယုံပြုမှုအထိုက်လျောက်ရှုကောင်းရှိနိုင်သည်သို့သောအိစ္ဆဟုဒုက္ခဟုအတ္တဟုဒုက္ခဟုပိုင်းပိုင်းတိုင်းတိုင်းသိ၍ပိုင်းပိုင်းတိုင်းတိုင်းဆုံးဖြတ်ချက်ချ၍သိနိုင်သည်ကမဟုတ်ပေ။ထို့သောသောအချင်းအားဖြင့်တာမန်သိယုံသဘောမျှလောက်သာရှုကောင်းရှိနိုင်သည်။ဟောက်ပါအထကရာတိကတို့ကိုရှိကြည့်ပါတဲ့ အောက်မှာရှိနော်သက္ကဝိညာဏဟိရူပေရူပမတ္တမေဝပတ္တိနအိစ္ဆာတိတဘာဝံဒါကနယောအထင်္ဂါမှာဘုန်းကြီးတော်ဟိုဒိဋ္ဌိတိကမတ္တကိုဖွင့်ဆိုတဲ့အထင်္ဂါပဲသက္ကဝိညာဉ်ကဒီဒီရူပယုံမှာအယောင်လေးမျှကိုသာတယ်သူကအမြင်နအိစ္ဆာတိတဘာဝံအိစ္ဆာပဲဒုက္ခပဲအတ္တပဲဒုက္ခပဲဒီလိုတော့သူကမြင်ပါဘူးဒါပြီးနဲ့မြင်သလိုဖြစ်တယ်ဒါလည်းနော် ရူပမတ္တမေဝါတိနီလာတိဖေတာရူပယရဏမတ္တနာနီလာတိအမျိုးရောင်လေးကိုတော့တွေ့လိုက်တယ်ဒါပြင်းနဲ့ဒါအညိုဘက်လို့ဒီသက္ကုဝသက္ကုတော်ရဝိသိကမဆုံးဖြတ်နိုင်သေးပါဘူးနော်အညိုရောင်လောက်ကိုတော့ပြီးဝိသေသမျိုးနိဝတနာထောဤအညာမတ္တတာတော့ယတိဧဝံဧဝဂါရကိမတိယသက္ကဝိညာဏဟိရူပယရဏိလဗ္ဗမန္နာပိနီလာတိဝိသေသဣဒံနိနာနာမဣဒံပိဒနာမတိနကနာတိဥဒောနိစ္စာ နိစ္စာတိသဘာဝသဘာဝထံတိမဟိတတာဖြင့်နိဝတနထံဧဝကာရကေနဒေနဟအနနိစ္စာတိသဘာဝံတိဒီအတ္တကဒီငါတို့ယဖိဆိုကြရသက္ကဝိညာဉ်ဤတိသက္ကဝိညာဉ်နှင့်တကွာသောသက္ကုသောဝိသိနံတရားဖြစ်သည်အမျိုးရွှေစသည်ပြားသောအယောင်မျှကိုသာတိဤအယောင်ကိုအမျိုးအရွှေပဲစသည်ဖြင့်ကမတိပေယူပါယုံကိုအာယုယူနိုင်တော်လိဤကအမျိုးဤကအရွှေ ရွှေကလည်းဝါယုံတယ်နော်ဤကအရွှေဤသို့စသည်ဖြင့်ကအာယုံမြင်၌အခေမှလည်းနေဆအနိစ္စသာသောသဘောမှကိုအာယုံခြင်းကသွန်းနိုင်တော်အံ့ဤသို့သောဒိဋ္ဌိစရတိတိသကုဒ္ဒရဝိတိသကုဒ္ဒရဝိတိရောတို့၌လိဖြစ်နိုင်သည့်သဘောကရှိနေ၏အကုသိုလ်သောအလုံးသည်သကုဒ္ဒရဝိတိ၌ဖြစ်နိုင်ကြရှိနေသို့သောနောဒ္ဒရဝိတိတို့၌အကျုံးဝင်သော ဒိဋ္ဌိကရဒိဋ္ဌိကရသံယောရှိကဆွဲယူထားသောဒိဋ္ဌိမျိုးစွဲကိုအာယုံကိုနေသဒုက္ခအတ္တဒုက္ခကိုဆွဲယူထားသောမျိုးစွဲကိုသက္ကုဒေါရဝိသိနဲ့အကျုံးဝင်သောဒိဋ္ဌိကရသံယောရှိကလေးဆက်ခံတစ်သက်တည်းဖြစ်သောအချင်းအားကရှိကောင်းရှိနိုင်သည်ဆိုလိုတာကဝိသိစဉ်လေးတွေကိုနည်းနည်းပြန်ကြည့်ပါတော့ဘုန်းကြီးသက္ကုဒေါရဝိသိလောင်းမှာဝင်ချပြီးတော့မနောဒေါရဝိသိဖြစ်တယ်အဲဒီမနောဒေါရဝိသိကတော့ လေးစားပြဲတဲ့ဒုက္ခချမ်းသာတဲ့သူ့ဘတင့်တယ်တဲ့အတ္တပဲစသည်ဖြင့်ဒီလိုဆွေးနွေးနေသို့သောအဲ့ဒီမနောဒေါရဝိသိတွေကပြင်ပမြောက်စွာထပ်ထပ်ကဆွေးယူထပ်ထပ်ဆိုရင်နောက်ထပ်သကုဒေါရဝိသိပြန်ဖြစ်တဲ့အခါနောက်ထပ်ဖြစ်လာတဲ့ဒီသကုဒေါရဝိသိတွေမှာလည်းဒီစားပဲဒုက္ခပဲအတ္တပဲသူ့ဘအတ္တပဲသူ့ဘပဲ အဲ့ဒီအချင်းဟာအခုဆွေးယူတယ်လို့ပုံစံမျိုးလေးဖြစ်တတ်တာဒါကြောင့်ဇာတန်လေးသက္ကရာကတော့ဒီနေရာမှာငေါ့ဖို့သပင်တီဝိယသူကဒီလိုပြောတယ်တကယ်တမ်းဖမင်းနေနေဆုံးဖြတ်တာတော့မဟုတ်ဘူးဆုံးဖြတ်ဒီလိုလေးတော့ဖြစ်နေတယ်ဘာကြောင့်လဲဘုံမနောဒရဝိတိတွေကအကျဉ်းမြောက်တော့ဖြစ်ပြီးနောက်တစ်ဖက်တစ်ဖန်ဖြစ်ခဲ့တဲ့သက္ကုဒ္ဒရဝိတိကတော့အဲ့ဒီသဘောလေးကိုဝင်လာရင်းနေပြီနော် ခေါင်းလုံးဆက်ဖြစ်တဲ့သက္ကုထောရဝိသိကိုဆိုလိုဘူးသို့တော်မောဟတစ်ချောင်းမှာဖြစ်နေတဲ့သက္ကုထောရဝိသိကောင်းရတယ်မလဲဘူးခုမှကဝစပြီးတရားကိုလေ့လာတာဖြစ်တော့ရှင်းကသက္ကုဖြစ်ခဲ့တဲ့သက္ကုထောရဝိသိကအများကြီးနောက်တစ်ခုကတော့ဘုန်းကြီးတို့ရှင်းညွှန်ကြမှာအရှင်သုရတော်မထေရကလည်းဒီမင်းငနီပါဠိတော်ကိုအမိပြုပြီးတော့သူကရေးထားတာနော်ရေးထားတော့သူကသက္ကုထောရဝိသိမှာဘောကကာမသော29ခုတော့အကုန်လုံးစောနိုင်တယ်ဆိုပြီးရေးထား အမောဇော29ခုဆိုတာကတော့အဲဒီလောဘဇောတွေလည်းပါတယ်ဒေါသဇောတွေလည်းပါတယ်မောဟဇောတွေလည်းပါပါတယ်အကုသိုလ်တွေအကုန်လုံးဖြစ်နေတယ်ဆိုပြီးဒီရေးထားနော်ဒါကြောင့်ဘုန်းကြီးတို့တို့ကလည်းသိပြီးကံကံလွတ်လို့မရဘူးစာပေတွေနော်ဒါကြောင့်သူကျုံးဝင်သောဒိဋ္ဌိကနာမြတ်စိတ်ကလည်းသက်ခံတဲ့တော်ဖြစ်သောအခြေအကရှိကောင်းရှိနိုင်ပြီ။အရင်တော်ကောင်းကိုယ်တိုင်လက်တွေ့စမ်းသပ်ရရှိပြီးသောသို့သောယုတ်ကမထံကိုပြင်းပြစွာလေ့လာပြီးမှ အင်္ဂမထံတို့ကုလသောယောဂီသူတော်ကောင်းတို့အဖို့ဤယုတ်တရားကိုအိစ္ဆဒုက္ခအတ္တဟုပြောရမှာလို့အခိုင်အခဲရှိကောင်းသိနေပါသည်ဥပဟုဆိုရင်မှုမှားတာဖြစ်ကောင်းဖြစ်နေလေသည်ပရမဉာဏ်ပညာမျက်စိမရှိသေးလို့၌ကအိစ္ဆဒုက္ခအတ္တဥပဟုလို့အကျော်များဒီကံလုံးဖြင့်ရှိနေပြီလားဖြစ်ပေသည်နော်အဲဒီမှာဝိသိစိတ်ဇီဟာလေးကိုနည်းနည်းလေးချပြထားတယ်ကြည့်နော်ဒီမကြီးဒီအဲဒီဘုဘက်ကဆန်လိုက် ဒီဝိသိစိတ်နံပါတ်လေးတွေကိုတော့ဒကာကြီးတွေလူမကြီးတွေနည်းနည်းစစ်ထားဖို့တော့ပြောတယ်နော်အဲဒီတော့နံပါတ်1မှာကြည့်ပိသဒရဝဇံသကုဝိညာဉ်တံပရိစိန်တန္တိရဏဥထောဇောခဏကျင်တရားယုတ်နှစ်ကျင်ဆိုဖြစ်တယ်ဒါကသကုဒေါရဝိသိနော်အဲဒီအပြင်နောက်တော့ဘဝင်တွေဖြစ်တယ်အဲဒါဘယ်လောက်များမယ်ဆိုတာတော့အတိအကျမပြောဘူးဝင်ဖြစ်ပြီးတော့မှမနောရဝဇံဇောခဏကျင်တရားယုတ်နှစ်ကျင်ဆိုပြီးလို့ဖြစ်တယ်အဲဒီလိုဖြစ်လိုက်တဲ့အချိန်ခါမှာအဲဒီဇောဒီမှာကြည့်ဟိုမှာ လောဘဒိဋ္ဌိမှာဒီသဒရဝဇ္ဇနဲ့ဆက်တိသက္ကဝိညာဉ်မှာရှိတဲ့စိတ်စိတ်လေးသံတိစိတ်မှာစိတ်စိတ်လေးဆက်တိသံတိရဏမှာစိတ်စိတ်လေးဆက်တိခါပါတော့ကောမရတာဖြစ်ခြင်းဘုထောမှာစိတ်စိတ်လေးဆက်တိဘောမှာလောဘဒိဋ္ဌိမှာ20ဆိုပြီးတော့ဒီလိုပြထားနော်အဲ့ဒီ20ကဘာလဲဆိုတော့ဘုန်းကြီးပြီးတော့မှရှင်းပြမယ်နော်အဲ့တော့20ဆက်ကော20နဲ့20ဒီဆက်တိအဲ့မှာသူ့ရဲ့ဘောဝိဓိမှာရှင်းပြပြီးဖြစ်ပေါ်တဲ့စိတ်စိတ်လေးကြီးကိုရှင်းပြတာ ဒီညမှာပြောခြင်းတဲ့အချက်ကြီးတစ်ခုကစိတ်ကအာယုံကိုသိတဲ့သဘောလေးတစ်ခုဒါပေမဲ့လို့ရှင်တွဲပြီးဖြစ်တဲ့စတိတ်တွေကအရေးအတွက်တူတာမတူတဲ့အတွက်အလုံးစုံနဲ့ရှင်တွဲဖြစ်တဲ့လောဘစိတ်ကတစ်မျိုးသကောလုံးနဲ့ရှင်တွဲပြီးဖြစ်ပေါ်တဲ့လောဘမှုစိတ်ကတစ်မျိုး22လုံးနဲ့ရှင်တွဲပြီးဖြစ်ပေါ်တဲ့လောဘမှုစိတ်ကတစ်မျိုး22လုံးနဲ့ရှင်တွဲပြီးဖြစ်ပေါ်တဲ့လောဘမှုစိတ်ကတစ်မျိုးဆိုတော့ဒါကြောင့်လောဘမှုစိတ်ကရှင်မျိုးစသည်ဖြင့်ဒီလိုပြန်ပါနော် စိတ်ကတော့တစ်မျိုးတည်းဆိုဒါပြည့်နဲ့ရှင်တဲ့စရတိတွေကအေးအတွက်အချိုးစားမတူညီတဲ့အတွက်သူတို့ကြားသွားအလားတူပဲဘုန်းကြီးတို့ဟိုတနေ့ဇန်စောအကြောင်းပြောခဲ့တယ်ပရမဇမဏန္တရားက34ရှိဒုတိယဇန်ကျတော့နန္တရားက32ရှိရှင်တဲ့စိတ်စရတိအရေးအတွက်ကမတူမတူတဲ့အတွက်ကြောင့်ဇန်စိတ်ဟာဒီပရမဇန်စိတ်ကလည်းဒီကျင်နေတောက်ပါနေတဲ့ဆိုတော့အနာပါနဆိုရင် ဒီနေတော့ပေါ်နေတဲ့အာနာပါနပြိပါကနွေကိုပဲပြီးဒုတိယဆန်စိတ်ကလည်းဒီဒီနေတော့ပေါ်နေတဲ့အာနာပါနပြိပါကနွေကိုပြီးတယ်ပြီးရင်ဘာဖြစ်လို့သူ့ကိုပထမဆန်စိတ်သူ့ကတော့ဒုတိယဆန်စိတ်ပြောလဲရှင်နဲ့စတိတ်ကအရေးအတွက်မတူပထမဆန်မှာဝိတဝိသရပါပါတယ်ဒုတိယဆန်ကျတော့ဝိတဝိသရကရှိတယ်ဒီဘက်ကစိတ်ချင်းမျိုးဒီဘက်ကစိတ်ချင်းမျိုးဒီဘက်ကစိတ်ချင်းမျိုးအဲဒီလိုကြောက်ပြီးရေတွက်လိုက်တော့စိတ်တစ်ခုရော90အဲစိတ် 120ဆိုပြီးဒီလိုပြောရတယ်အဲဒါတချို့အမဘီမဘာဒီမှာတော့မကြွတတ်ဘူးနော်ဒီဒီရုပ်90ဆိုတာက90ကိုတစ်ခုရုပ်တယ်နော်အဲဒါကိုစိတ်တစ်ခုရုပ်90ဆိုပြီးဒီလိုပုတ်ဖြတ်စိတ်တစ်ခုရုပ်90လို့ပုတ်ဖြတ်ပြီးတော့အဲဒီလိုတရားတွေဟောနေတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်နော်အဲဒါကစိတ်ရင်းနေဖို့ကောင်းတာသာသနာ့ဘုံမှာ သိနေမိတဲ့အခြေခံတရားလေးတွေကိုမိမိတို့ကမသိတော့အဲ့ဒီဘုန်းကြီးကစိတ်ကတစ်ခုပြင်ယောဂကိုယ်စားဖြစ်တယ်ဆိုတော့သူတို့ကလည်းဟုတ်ပဲအောင်ပြီနားတဲ့လူကလည်းဟုတ်ပဲအောင်ပဲပြီနော်အဲဒါနည်းနည်းလေးသိအောင်လို့ရေးကြည့်တာနော်ရှုပုံစနစ်ဆိုပြီးတော့ခေါ်ပြတာလေ။ဖြစ်တဲ့ယူပါယောကိုအာယုံပြည့်ဖြစ်ပေါ်လာသောအကုသိုလ်သောများပေါင်းမိသည့်မကောင်းအုပ်စုသက္ကုဒ္ဒရာ ဝိသိစိတ်ကလေးတို့၌အကျုံးဝင်သောတရားစဉ်ဆဘာဖြစ်ပုံကိုရေးသားတင်ပြခဲ့ပြီးဖြစ်။ယင်းတရားစဉ်ဆဘာဖြစ်ပုံမှာယူပါယုံကိုအယုံပြုဖြစ်ပေါ်လာကြသည့်အကုသိုလ်သောသောတိသက္ကုသောရဝိသိမနောဒရဝိသိဉာဏ်တရားတို့ကိုသိရှိချူပါပုံစနစ်ပင်ဖြစ်သည်။အလားတူပင်ကျမ်းယုတ်ခဏဆက်ယုတ်29ပါးကိုညီညီ၍ရှုရမည်ဖြစ်ပေသည်။ဘာဖြစ်လို့လဲ။မင်းညကပြောခဲ့ပြီးပြီ။မိဇုနိမေထင်္ဂရာနှင့်အထက်သားနှင့်ထင်္ဂရာတို့က ဒီနန္တရားရှုခွင့်နဲ့ပတ်သက်လို့ဘယ်လိုရေးလဲသတ္တမတံရူပံအာရမဏံကတ္တဝဥပ္ပန္နဝေရဏပညာသင်္ခါရဝိညာဏိသဣဒံအရူပံတိပြိဿိတေတုဝလိသာတိတော်ပတ္တိဆိုပြီးလို့ဖွင့်တာဘုလိုတာကဒီယုံတရားကိုအာယုံပြုပြီးဖြစ်ပေါ်တဲ့နန္တရားတွေကိုပဲရှိပါဘာဖြစ်လို့လဲပညာတွေကိုအာယုံပြီးဖြစ်ပေါ်တဲ့နန္တရားတွေကမြင်လို့ပဲအဲ့ဒါတွေကိုလိုက်ရှိလို့တော့မကုန်ဘူးဟုတ်တယ်မဟုတ်အဲ့ဒါကြောင့်သူကယုတ် ကိုအာယုံယူပြီးဖြစ်ပေါ်တဲ့ဉာဏ်တရားတွေကိုသိသိကျရှုဖို့ဒါသက္ကရာမြတ်ကသင်ကြားတယ်ဟိုဇံမိုင်းကိုမဆိုလိုဘူးနော်ဒါကမောသရဉာဏ်တရားတွေယုတ်တရားကိုအာယုံပြုပြီးဖြစ်ပေါ်တဲ့ဉာဏ်တရားတွေကိုရှုဖို့ဒီလိုသက္ကရာမြတ်ကသင်ကြားထားတဲ့အတွက်အယုကအာယုံကလည်းပရမရှုနေတဲ့ဝိသီနန္တရားကလည်းပရမနှစ်ပတ်လုံးမှာပရမဖြစ်စေတယ်ပရမဖြစ်တဲ့အတွက်ဒီပရမတရားတွေကိုသာလေအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်နေပြီးရှုဟောတယ်ပရမမဟုတ်တဲ့တရားကို နိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်သင်ပြီးတော့မရှိကောင်းဘူးနော်မရှိကောင်းတဲ့အတွက်ကြောင့်ပရမတ်ကိုအာယုယူပြီးဖြစ်ပေါ်တဲ့ပရမတ်နံတရားကိုပဲရှုဖို့ရင်အထက်ကရာများကအသင်သက်သာသို့တော့အာသုဇပုဂ္ဂိုလ်ကတော့သိခဲ့ကြပါတယ်ဒီလိုလေလက်တွေ့ယောဂီတော်ခံများများကိုသင်ပေးနေတာဖြစ်တယ်သူတို့အခက်ခဲလေးတွေကိုဖြေရှင်းနိုင်အောင်ဘုန်းကြီးတို့ကနီလန်တစ်မျိုးထွင်ပြီးတော့နည်းနည်းသင်ပြရတယ်နီလန်တစ်မျိုးထွင်တယ်ဆိုတာကအခက်ကနေပြီးတော့ အလွယ်ကိုသွားခင်မယ်ဆိုရင်ဒါကသိပြီမလွယ်တာအလွယ်ကနေမှအခက်ကိုသွားခဲ့ရင်အခက်လည်းရှိတတ်တဲ့ကိုယ်ပေါ်ရှိတယ်နော်ဒါကြောင့်လောဘဘာကသမာဓိကိုအစဉ်စဉ်ပြန်ပြီးပြုတော်မှာသက္ကုအေဒသက္ကုဒေါရနှင့်ဝေမနောအေဒမနောဒေါရဟူသောဒေါရနှစ်ခုကိုပြန်တူဉာဏ်၌ချင်းနေအောင်ပုသွဲသိသိပါသက္ကုအေဒနှင့်ခလန်းလန်းတွေတည်ရှိသောယုတ်ကလအများစုယူပါယုံအယောင်ကိုနှံ့အာရုံယူပါထိုယူပါယုံအယောင်ကဒေါရနှစ်ခုကို ရင်တူရှိရှိရိုက်ခတ်သောအခါဒွါရနှစ်ခုနဲ့ရင်တူထင်လာသောအခါယင်းယူပါယုံကိုအာယုံပြု၍သကုဒ္ဒရဝိတိမနောဒ္ဒရဝိတိမှာဖြစ်ပေါ်လာကြပြီကိုစုထိုဝိတိစိတ်တို့တွင်ပါဝင်သောပိစ္ဆဒရဝဇံဟိုထောနှင့်မနောဒရဝဇံတို့ကထိုယူပါယုံအယောင်ကိုနေသမြဲဤဟု၎င်းဒုက္ခချမ်းသာဤဟု၎င်းအတ္တဟု၎င်းအတ္တကောင်ဟု၎င်းဥပအလှသည်တင့်တယ်ဤဟု၎င်းဤတို့အတိတိဆင်ញင်ဆုံးဖြတ်ကြပါ အဲ့လိုဆင်ញင်ဆုံးဖြတ်မှသူကအာယောနိသောမန္တလီကာရနိမနမမလုံးနှလုံးမသွင်းခြင်းဖြစ်တယ်ဒီအာယောနိသောမန္တလီကာရဖြစ်မှအကုသိုလ်ကလည်းပေါ်လာမှာသို့တော်ဒီလေလက်ပြရှိတဲ့အခါကျတော့သူကယုတ်ကလကိုမြင်နေပြီခဏတည်းကလည်းချက်ချင်းပြတ်သွားတော့ဒါကိုနိစ္စမြဲပါတယ်လို့ဒီရှုဖို့ခဏလေတော်ပြီခက်နော်ဒါကြောင့်ဘုန်းကြီးတို့အခက်ကနေပြီးတော့ အလွယ်ကိုမသွားပဲအလွယ်ကနေအခက်သွားတယ်ဆိုရင်ဘုန်းကြီးတို့ရှိပြီးတော့သဘောပေါက်အောင်ပြည့်ညက်တွေကိုအာယုံယူပြီးတော့ဖြစ်ပေါ်တဲ့အကုသိုလ်ဇောကိုပထမအရှိခိုင်းပါနော်အဲဒီတော့အဲဒီလိုအရှိခိုင်းတဲ့အပိုင်းမှာဘုန်းကြီးတို့ဒီ မကြီးဟိုးပဲစာမျက်နှာ290တိစာမျက်နှာ290တိမှာနည်းနည်းနမူနာလေးပေါ်ပြထားပါလားပညာကိုအာယုံယူ၍အကုသိုလ်နံတရားစုတို့ကိုသိသိဖို့အမျက်ဆိုပြီးတော့ပေါ်ပြထားတယ်နော်လောအဘကသမာဓိဘဝတတိအုပ်စုနော်လောအဘကသမာဓိကိုသူခံပြန်၍သူတော်မှာ ဝိမနောအကြိတမနောဒွါရကိုသိသိပါရွှေအာယုံကိုလှမ်းအာယုံယူပါမိမိနှစ်သက်နေတော့မိမိပိုင်ရွှေဖြစ်ပါစေသူတို့ဘာရွှေတော့တော့မလုပ်နဲ့နော်လောဘကတိတ်မဖြစ်ဘူးနော်ကြည့်ကြည့်ကိုရွှေအာယုံကမနောဒွါရနဲ့ထင်လာတော့အခါရွှေဟူသောပညာအတုံးခဲကိုအာယုံ၍မနောဒွါရိကဇောဝိတိစိတ်အစဉ်များဖြစ်ပေါ်လာမည်ဖြစ်သည်သောဝိတိစိတ်အစဉ်များတွင်ပါဝင်သောမနောဒွါရဝဇံကရွှေဟုရှင်ရှင်ဆုံးဖြတ်ကြည့်ပါနှလုံးသွင်းပါ အာယောနိသောမနိတိကာရဖြစ်တဲ့ဖြင့်လောဘဒိဋ္ဌိအကုသိုလ်သောအုပ်စုနန္တရားများဖြစ်ပေါ်လာကြပြီလေ။ဆိုပြီးဒီလိုနမူနာလေးပြတာနော်။အဲဒီလောဘဒိဋ္ဌိအုပ်စုနန္တရားတွေကဘယ်လောက်ရှိသလဲလို့မေးတော့ဘုန်းကြီးတို့ဟိုဘက်မှာရေးထားပါနော်။စာမျက်နှာ288ကိုကြည့်။လောဘဒိဋ္ဌိအုပ်စုဒိဋ္ဌိနဲ့ရှင်တွဲနေတဲ့လောဘဝိစိတ်၄မျိုးနော်။အတိစိတ်ကတစ်ခုရှိတယ်။ ပညာတမန်လို့ခေါ်ဆိုတဲ့နှစ်ဖက်ရစေတသိက်နှစ်ဖက်ရစေတသိက်ဆိုတာကတော့နားလည်လည်အောင်ပြောတာဆိုကုသိုလ်ပဲလည်းပါအကောင်းအဆိုးတို့ကနှစ်ဖက်ရနော်ပညာတမန်စေတသိက်ကဘယ်လောက်ရှိလဲ73လုံးနောက်တစ်ခုအကုသလသာဇရဏစေတသိက်က၄လုံးအကုသလသာဇရဏစေတသိက်ဆိုတာကအကုသိုလ်အလုံးနဲ့ဆက်ဆံနေတဲ့စေတသိက်ဘာတွေလဲမောဟဟိရိကအနုတ္တပဥဒိစ္စနော်ဒီလေးခုပဲနောက်လောဘဒိဋ္ဌိလောဘရဲ့ဒိဋ္ဌိ ပေါင်းလိုက်လောဘဒိဋ္ဌိပေါင်းလိုက်တဲ့လောဘရဲ့ဒိဋ္ဌိရဲ့ကနှစ်ခုပေါင်းလိုက်တော့အလုံး20နော်အဲ့ဒီအလုံး20ဖြစ်ပေါ်လာလို့ဖြစ်ပေါ်တော့ဘယ်လိုဖြစ်တယ်လဲဆိုတော့တို့ကဝီထိခေါ်တဲ့စိတ်နဲ့နိယမလမ်းကြောင်းအတိုင်းဖြစ်ပါတယ်ခုလိုပြဉ္ဉံကိုအာရုံယူရှိတဲ့အခါမှာမနောဒေါရဝီထိနော်အဲ့ဒီမနောဒေါရဝီထိတွေမှာဘုန်းကြီးတို့စာအယပြောရင်ပေါ့နော်နံပါတ်1ဝီထိကသူကအကြောင်လောက်ပဲပြလိုက် နံပါတ်2ဝိထီကတော့အဲ့ဒီနံပါတ်1ဝိထီသိလာတဲ့အတိတ်ယူပါရောအယောင်တော်တာသိတယ်နံပါတ်3ကျမှပုံကံကိုသိတယ်နံပါတ်4ကျမှဒါရွှေပဲဆိုတာကိုသိတယ်နံပါတ်5ကျမှနှစ်လက်နဲ့နှစ်လက်ဘုရားသိတယ်အဲ့ဒီဇောဝိထီကဒီနေ့ထန်ထန်ဖြစ်လာဒါကြောင့်နံပါတ်5ဝိထီလောက်ကျမှပဲဒီဘုံညာအဖြစ်အဲ့အကုသိုလ်ဇောတွေကအပေကိုပြစ်ထန်နေလို့ဆိုတာရှိရှိပိုင်းအကုသိုလ်ဇောတွေကတော့ဘုန်းကြီးလို့ခေါ်တဲ့ကုသိုလ် ရိတန်တွေနဲ့သုတိကြားလောက်မှာတော့မကောင်းတဲ့အကျိုးလေးတွေကိုတွေ့တတ်ပါတယ်။ဘာမကောင်းတဲ့အကျိုးလဲ။လောဘကြီးတဲ့လူဖြစ်တတ်တယ်။ဟုတ်လား။လောဘတွေကိုခမည်းများထူထောင်ထားတော့ဒီလောဘကအကျိုးပေးပြီဆိုရင်ဘုမတန်လောဘကြီးတယ်။ဒီလိုလည်းတိတ်လောဘကြီးတာပဲလို့အပြောခံရ။ဟုတ်တယ်မလား။သူကဒီလောဘကိုထိဆုံးလို့မရနိုင်ဘူး။သူကငိုတဲ့ကဒီလောဘကိုမွေးမြူရင်လုပ်တာနော်။နောက်တစ်ခု ဒေါမနတတာကိုဒိဋ္ဌိကရတံပြုအတင်္ခာရိကဖြစ်လျင်တဲ့20ခါကခု20ရက်ဥပက္ခတာကိုဒိဋ္ဌိကရတံပြုအတင်္ခာရိကဖြစ်လျင်ပီတိမပါတော့19ဖြစ်သွားတယ်ဥပက္ခအညာသမစရတိ73မိနစ်ကပီတိကပြုတ်ကြတယ်ဒေါမနတတာကိုဒိဋ္ဌိကရတံပြုအတင်္ခာရိကဖြစ်လျင်ခိန20ရက်မှာခိနမိတ်ဖြတ်လိုက်တော့22ဖြစ်သွားတယ်သတ္တင်္ခာရိကကကိုယ်ကမိမိကိုယ်ရဲ့မိမိတိုက်တွန်းရတာတော့မဟုတ်ဘုရားကတိုက်တွန်းလို့လောဘဖြစ် ဥပက္ခတာကိုဒီကိရနာမျိုးသတင်္ခါရိကဖြစ်နေ19ထိနမိတဲ့အပေါင်း20 20ဖြစ်ဖြစ်နော်အဲ့ဒီလိုစိတ်စိတ်ကလေးတွေကစိတ်တိတ်တွေကစိတ်ကိုအထူးပြုတယ်ဆိုတာအဲ့ဒီလိုအရေးအတွက်မတူတာပဲနော်အရေးအတွက်မတူတော့ရှုတဲ့ပုဂ္ဂိုလ်ကဒီ20အုပ်စုလည်းရှုရမယ်19အုပ်စုလည်းရှုရမယ်22အုပ်စုလည်းရှုရမယ်21အုပ်စုလည်းရှုရမယ်အလုံးပေါင်းလိုက်ရင်၄ချက်ပဲဒီတော့ဟောအောက်မှာရှောက်ကြည့်တယ်ဒေါသအုပ်စုတို့မာနတို့ဟုတ်တယ်မလား ဒေါသအိတ်တဒေါသမစ္စရိယဒေါသကုကုကအိတ်လန်တရားလေးတွေကိုဟောဥဒိစ္စအားလုံးရေတွက်ပေးထားပါနော်အကုသိုလ်စိတ်7မျိုးကုန်သွားတယ်ကုန်သွားတဲ့အချိန်ကကြတော့ရုပ်ဆံကိုရှိရှိလိုက်မယ်ဆိုရင် အောက်မှာရေးထားတာလေးကြည့်ပါဟောကဆန်းနေတဲ့နေရာကိုကိုးစုံနော်ဗိဓိမထသင်္ဃဟကျမ်းဗာရသင်္ဃဝေဘုမင်းကြီးပါဠိတော်စာသောအဘိဓမ္မာဒေသနာတော်များ၌လာရှိသည့်အတိုင်းသက္ကုဒ္ဒရဝိတိစာသောပိဿဒ္ဒရဝိတိများ၌သော မနောဒွါရဝိတ္တိများ၌၎င်းကာမဇော29မျိုးလုံးစောနိုင်ကြောင်းအဆုံးမြင်များရှိနေထိုဇော29မျိုးတို့တွင်အကုသိုလ်ဇော7မျိုးတို့သည်ပါဝင်လျက်ရှိကြ၏။ဘုရားရှင်ကိုယ်တော်တိုင်ကလည်းရာဂနှင့်တကွဖြစ်သောတရာဂစိတ်ဒေါသနှင့်တကွဖြစ်သောသာဒေါသစိတ်မောဟနှင့်တကွဖြစ်သောသမောစိတ်များကိုလည်းဝိပဿနာရှိပွားသုံးတတ်ရန်မဟာသတိပရဏသုတ်တစိတ်တန်ဥပဒနာပိုင်းဖြင့်ဟောကြားထားတော်မူခဲ့။ထို့အတွက်နာဂမထံကိုအတ္တစ္စဖြစ်သောအတင်တော်ကောင်းသည် တတ္တမတံရူပံအာရမဏကတ္တဝဥပ္ပန္နဝေဒနာတင်ညာသင်္ခါရဝိညာဏိကအိဒအရူပံတိပြိဋ္ဌိကိတ္တဝအနိစ္စတိတောပတ္တိအထကနိသက္ကရာသာမျက်နှာ290မှာပါသက္ကရာဤညဉ့်ကြမ်းကြနေဤရှေဥစွာရုပ်28ပါးတို့တွင်ရုပ်တစ်မျိုးတစ်မျိုးကိုအာယုံယူ၍ဖြစ်ပေါ်လာသောနန္တရားတို့ကိုစသည်ဖြင့်သိသိရမည်ဖြစ်သည်ရုပ်28ပါးလုံးကိုဂုံစင်အောင်သိသိရှုပွားရမည်ဖြစ်သည် ယုနိဆက်၈ပါးကိုအာယုယူလိုက်ခွဲရန်ဆက်လိုက်တော့အာယု၆ပါးပင်ဖြစ်သည်ဤတွင်ဓမ္မယုအမိယသောယုနိဆက်၈ပါးကိုဓမ္မယုအမိယသောဓမ္မယုစင်းရင်ယုအစစ်၁၀လုံး၁၁လုံးယုအတု၁၀လုံးဟူသောယုတ်တလုံးစီတလုံးစီကိုအာယုရဖြစ်ပေါ်လာသောနန္တရားတို့ကိုဒိဋ္ဌိဘုံကိုရှေးဥစွာပေါ်ပြမည်ဖြစ်ပါသည်သူကဝိသိစိတ်နဲလို့မနောတော်ရဝိသိပဲဖြစ်တဲ့အတွက်ရုပ်ဥပ္ပဒေနော် ရုပ်စိကြံနေတဲ့ရုပ်စိယူပါယုံတတ္တယုံကန္တယုံရတ္တယုံဘုဒ္ဓဘာယုံတွေကတော့မိတိနှစ်ခုနှစ်ခုဖြစ်နေစိတ်တက္ကနာလည်းများတယ်အဲ့ဒီစိတ်တက္ကနာနဲ့တဲ့မနောဒေါရဝိတိကစရှုမယ်ဆိုရင်တော့နည်းနည်းရှုလို့လွယ်ကူတဲ့သဘောရှိဒါပေမဲ့လို့သို့တော့ယုတ်ပရမတရားတစ်ခုတစ်ခုကိုအာယုံပြုရဖြစ်ပေါ်လာတာအကုသိုလ်တရားတို့ကိုအုပ်စုလိုက်ရှုရတဲ့အချို့သောယောဂီပုဂ္ဂိုလ်တို့အခုအချို့သောအကုသိုလ်အုပ်စုများမှာအရှုရခက်နေတတ်ပါသည် ထိုသို့ဖြစ်ပါကရွှေငွေအဝတ်တန်ခမ်းစားသောပညာအတုံးခဲများကိုအာရုံ၍ဖြစ်ပေါ်လာသောအကုသိုလ်တရားစုစုကစ၍တင်းကြီးကျူပွားပါကလည်းအလွန်ကြီးမခက်ခဲတော့ပဲလူကူမှုရှိသည်ကိုတွေ့ရကုန်။အကြောင်းမူပရမဉာဏ်ပညာမျက်စိမရှိကြသောတ attva တို့၏စိတ်ဓာတ်ကြီးပြဉ္ဉာဏ်နှင့်မှသာကျေဆမှုရသောကြောင့်ရှိထို့ကြောင့်တရားပင်ကိုရေလောင်းပေးခြင်းကိစ္စလီပြီးစေဆရာရေချိုးခြင်းကိစ္စလီပြီးစေဟူသောအမ္ဘဒေသနာကရုတိလနာဤအဖြစ် ပညာကိုအာယုံ၍ဖြစ်ပေါ်လာသောနန္တရားတို့ကိုလည်းရှုတတ်ခြင်းအကုသိုလ်တရားတို့ကိုလည်းသဘောပေါက်ဉာဏ်စီဟူသောဥတည်ချက်နှမျိုးဖြင့်ဆယ်ဆယ်ရှိနေသူယောဂီသူတော်ကောင်းတို့သည်ပညာကိုအာယုံ၍ဖြစ်ပေါ်လာသောနန္တရားတို့ကိုစတင်၍တင်းစီလိုကတင်းစီနိုင်ပေသည်ပရမတ္ထယုတ်တရားတို့ကိုတည့်ရဲ့အာယုံ၍ရှုလိုကလည်းရှုနိုင်ပေသည်ပရမတ္ထယုတ်တရားတို့ကိုအာယုံ၍ဖြစ်ပေါ်လာသော အကုသိုလ်နတရားစုတို့ကိုသိသိနိုင်သောအခါ၌ကပညာကိုအာရုံ၍ဖြစ်ပေါ်လာကြကုန်သောအကုသိုလ်နတရားစုတို့ကိုထပ်မံ၍သိသိရှိပွားရန်မလိုအပ်ဟုမှတ်သားကုန်ဆိုလိုတာကတော့အလွယ်ကနေအခက်ကူလိုက်တော့အလွယ်ကိုရှုလို့ရပြီပညာတွေကိုအာရုံယူပြီးရှုလိုက်တော့ရှုလို့ရသွားပြီရသွားပြီဆိုလို့ချင်းပရမတ်အာရုံယူပြီးပြန်ရှုကြည့်လို့ရှုလို့ရပြီဆိုတော့နောက်ထပ်ဝိပဿနာရှုတဲ့အခါဒီပညာတွေကိုအာရုံယူပြီးရှုတဲ့အကုသိုလ်တွေထပ်ရှုဖို့မလိုတော့ဘူး ပရမတ်ကိုအာယုံယူပြီးဖြစ်ပေါ်တဲ့အကုသိုလ်တွေကိုပဲတိုက်ရရှိပြီးတော့ပြောဆိုတာပါနော်ဒီနေရာမှာအံပတ်လေးစနရဂရုမိလန်တဲ့အနည်းဆိုတာကတော့ဒီလိုပါခြေတုံးကတော့အစဉ်အလာပေါ့လေဆရာသမားတွေကိုယူပြီးရေးစမ်းကြရတယ်ဒီမှာဆရာသမားရေချိုးဖို့ဒီဘက်တွေကရေခတ်ပြရတယ်ရေချိုးရုံပြပြရအဲ့ဒီရေချိုးရုံကိုဘယ်လိုလုပ်လိုက်လဲဆိုတော့တရားပင်ကိုယူလောင်းပြရမှဖြစ်တယ် မျက်ပင်ကိုရေလောင်းတဲ့ကိစ္စလည်းပြီးတယ်ဆရာသမားရေချိုးတဲ့ကိစ္စလည်းပြီးတယ်ဆိုပြီးရေချိုးရုံကိုမျက်ပင်ရင်မှတော့လှုပ်သေးတယ်ခုခေတ်တရားဟာတွေနဲ့တော့မလွယ်ဘူးတယ်ဒီမှာတော့အိမ်ထဲမှာပဲရှိနေဟုတ်တယ်မလားသူကတော့ခွန်ကြီးတို့အိန္ဒိယယဉ်ကျေးမှုဗမာနိုင်ငံယဉ်ကျေးမှုလို့အန်ကြပါပဲသူကလူကြီးမှရေချိုးကြတာကိုလူရေချိုးအိမ်ကသိပြီးမရှိကြဘူးအဲဒီတော့အဲ့ဒီ ပုံစံလိုပဲသူကတော့ခွန်ကြီးတို့ကရေးနေတာနော်အဲ့တော့ဒီပြညာကိုအာရုံယူရှိတဲ့အခါမှာဟုတ်နည်းနည်းလေးပြန်ပြီးကြည့်လိုက်ပါပရမလောဘဒိဋ္ဌိလောဘဒိဋ္ဌိအုပ်စုဆိုလို့ရှိရင်ဟိုသောမနတပါတယ်သောမနတပါတယ်ဆိုရင်တော့ပီတိပါလေပီတိဖြစ်လောက်တဲ့အာယုံကိုမိမိကသာအာယုံယူရဟိုမှာတငန်းအတိတ်ကြီးလို့ဝတ်ကြတယ် နည်းနည်းကိုကြိုက်တဲ့သင်္ကန်းလေးပေါ့ဒီအယောင်လေးကလည်းသိခံကြတော့အဲ့ဒီအကြောင်းကိုနှမ်းအာယုံယူရှိလိုက်ရင်ဒီလောဘဒိဋ္ဌိကိုရှိမှာဟာနောက်တစ်ခုကျတော့ဒီတိကတည်းကဖြစ်ပြန်ဒါဖြစ်နေတွေ့တာမှုကမရှိဘူးလားရှိတယ်ဘယ်လိုပါလဲဘုကနည်းနည်းဟောင်းသွားပြီနော်ဒါဖြစ်နေအသုံးချလို့တော့ရနေသေးတယ်ဒါဖြစ်နေဒီတိတော့စိတ်မဖြစ်ဘူးအဲ့ဒီလိုအာယုံလေးတွေကြောင်းလို့ရှိပါနော်ဒီချို့ကျတော့စိတ်ထဲမှာဒီစိတ်တခုပေါ်မှာတွေ့လာတဲ့ တပုတ်ကမတွေ့တော့ဘူးမလို့ခြင်းဘူးတို့တော့လေပုဂ္ဂိုလ်မိတ်ဆွေတရားရောက်ကတိုက်တွန်းလို့ဒီပစ္စည်းလေးယူလိုက်တော့အလုံးချလို့ရတော့အလုံးချလို့ရတော့အဲ့ဒီခါကျတော့လည်းသဘောကျတယ်အဲတိုက်တွန်းမှုရှိဒီလိုပစ္စည်းလေးကျတော့ဘဝကိုတိုက်တွန်းယူရဒီလိုသူတော်မတိုက်တွန်းလို့ပဲဖြစ်စေဘဝကိုတိုက်တွန်းလို့ပဲဖြစ်စေပစ္စည်းလေးတစ်ခုလက်ခံလိုက်လို့ဒီပစ္စည်းလေးကအလုံးချလို့ရတဲ့အခါကျတော့နည်းနည်းတွေ့တော်မှုရှိပြီးပီတိဖြစ်တာနော် ဒီခါပြန်ကြတော့တိတ်အသုံးကမကြဘူးဒါပေမဲ့ခုပြည်ကြီးဆိုတော့နည်းနည်းတော့လိမ့်ထားတာပေါ့နော်နှုတ်တော့မပြည့်ရလေဘူးအဲဒီလိုဟာမျိုးကြတော့အဲ့လိုပစ္စည်းကြီးတွေပြောင်းပြောင်းပြီးတော့ဟောရှုနေတယ်ဒီလောဘဒိဋ္ဌိကိုစုလေးတက်ကရှိနေတာပေါ့ဘောနာကြတော့ပါရှိဒါလည်းပါဟုတ်တော့ တချို့ယောဂီတွေမရှိရဘူးဗျာတဲ့ဘာဖြစ်လဲပြင့်ထန်တယ်ဒီမှာတို့ကပမာတိကကောင်းနေတော့စိုက်ရှုလိုက်တယ်ဒီဒေါသကထောင်းလဲဆိုတက်လာတာဒီလန့်လန့်တော့သူကတိတ်ပြီးအားများတယ်ဟုတ်တယ်မလားဘုံမုံတဲ့လူတယောက်ကလည်းယူရှုလိုက်တာနော်ဘယ်လုံးမှမကြည့်ကျင်တဲ့လူတယောက်ယူရှုလိုက်ထိုင်းနေဆိုဒီဒေါသအုပ်စုကဟောလာတာဒီကောင်မြင်လိုက်တာနဲ့ကောင်ဒီကောင်ဒီမျိုးမျိုးမြင်လိုက်တာနဲ့ဒီမှာထိုင်းနေဆိုဒီအုပ်စုကဟောလာဒီဘွေမလို့ကြီးကိုသိသိထိုက်တဲ့လူဖို့မှာပမာတိကတော်တော်ကောင်းတယ် ဒီသမာဓိကောင်းနေတဲ့ပုဂ္ဂိုလ်ကမှအခုလိုဆန့်ကျင်ဘက်အာယံတစ်ခုမကြိုက်တဲ့အာယံတစ်ခုကထိုင်ကနေဝင်လိုက်တယ်သိသိတာတော့သိစိတ်ပြင်းထန်တယ်ခုနကလောဘမာနတော့ဆိုရင်ဒီလိုပေါ့ခုနကစိတ်ကမခံနိုင်ဘူးမခံနိုင်တော့ကွာပြိုင်လိုက်တာပေါ့ဒီလိုမာနကတော့ပြိုင်တာပဲဟုတ်တယ်မလားစင်ကြချင်းပြိုင်တယ်လာချင်းပြိုင်တယ်၊သမီးချင်းပြိုင်တယ်၊အဖိုးချင်းပြိုင်တယ်၊အဖွားချင်းပြိုင်တယ်ပေါ့ဟုတ်တယ်မလားအဲ့ပြိုင်တဲ့ကိုပြိုင်နေတဲ့အာယံကိုရွှေ့ကြည့်တယ်တန်းပေါ်လာတာပဲဒီမာနတွေ ဒေါသကလည်းဒေါသဖြစ်နေကြအာယုဒီခဏီဒေါသဖြစ်တာကတော့ကိုယ့်ဟာကိုယ်တော့မဖြစ်လို့ပေါ့သူများကနေဒီဘာဖြစ်လို့အောက်ကြခံရတယ်နင်ငုတ်ခံရတာနင်လည်းပြန်လို့မလားဩသူများကနေလှုံ့ဆော်ပြလိုက်တော့မှဒီဒေါသကပေါ်လာပြန်တယ်အဲ့ဒီလိုအာယုကိုသတ်မ်းယူပြီးတော့ဒီဝေမနောကြီးကိုသိသိပြီးရှိပြီးပေါ့ခိုင်းနေတဲ့ဆိုတာကပေါ်လာပြန်ပြီးတော့နောက်တစ်ခုအရှုကခက်တာကတော့မောဟအုပ်စုဥပ္ပစ္စမစလိလေးကြီးရေးထားတာနော် ဒီဩဒိဇကတော့ကလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဒါပြင်စိတ်ကတော့သူ့ကိုအာယုံယူနေတဲ့စိတ်ကနည်းနည်းလေးမငြိမ်ဘူးအဲ့ဒီလိုအာယုံမျိုးကိုရွေးပြီးဒီရှုရပါတယ်နောက်ဝိသိကိစ္စကြတော့ပြင်းတဲ့နေမှာတော့ဖြစ်တတ်တယ်နော်ဆိုလိုတာကနမူနာဆိုလို့ချင်းအတိတ်ကကံကြောင့်ဒီဘဝမှာလူလာဖြစ်တယ်ဆိုတာကိုယ်မတည်သေးဘူးရှုရတယ်ကိုဆရာသမားအပြောင်းပြီးပါတယ်အဆုံးမနေတယ်လက်ခံထား ဒီတော့အတိတ်ကကံကြောင့်ဒီဘောမှာကောင်းတဲ့အကျိုးလာဖြစ်တယ်အတိတ်ကကောင်းကုသိုလ်ကံကြောင့်ဒီမှာကောင်းတဲ့အကျိုးဖြစ်တယ်အတိတ်ကအကုသိုလ်ကံကြောင့်ဒီမှာမကောင်းတဲ့အကျိုးဖြစ်တယ်ဒါဟုတ်မဟုတ်ပါမလားဒီတဲ့နည်းလေးဆိုလိုတာဖြစ်တယ်ပေါ့ဒါဝိသိကိစ္စဆိုတော့နော်အဲ့ဒါကြီးယေရှုကအဲ့ဒီလိုပြဉ္ညာနဲ့ကယေရှုလိုက်လို့ဒီအကုသိုလ်ဇော်ဒီလောဘလောဘဇော်ရှိမျိုးပေါ့ဒေါသမှုဇော်နှမျိုးဆိုတော့ဒေါသမှုမှာကတော့နည်းနည်းနှမျိုးဆိုပေမဲ့သူကအုပ်စုနည်းနည်းများ ဒေါသသက်သက်ဖြစ်တာလည်းရှိတယ်ဒေါသနဲ့အိတ်ကံတွဲဖြစ်တာလည်းရှိတယ်အိတ်ကံကကိုယ့်ရဲ့တာမနာလိုတာကိုယ့်ရဲ့တာမနာလိုဘူးဆိုတော့သူတို့မှပစ္စည်းကိုအာရုံယူရတယ်သူစိတ်ကတည်းကကိုယ်စိတ်ကတည်းကကောင်းတာစိတ်ကတည်းကလက်ယူမခံနိုင်ဘူးဒါပြီးတော့ကိုယ်လည်းပြန်ယူရတယ်ဝန်လည်းဟိုဘုန်းကြီးကဝင်ပေးထားတာစိတ်ကခက်ညံ့ညံ့ဖြစ်နေပြီးတော့အဖိုးကြီးဟိုပဲတာဝန်ထားမှလို့ဖြစ်နေအဲဒီတော့ သူများပစ္စည်းကကိုယ့်ရဲ့ဒါနေတော့ကိုယ်ကသိပြီးမကြည့်ဘူးနည်းနည်းလေးအလမမြင်ရောဆောင်ပြီးပြောခိုင်းလိုက်ပြောလို့တော့လုပ်မိတဲ့ဒါမျိုးနော်ဒေါသမစ္စရိယကျတော့ကိုယ့်ပစ္စည်းအရှိမခံနိုင်တာခဏကပြောတယ်သူကတွေ့တန်တက်မဲ့ဌာနတော့လောဘခံတယ်ဒါပြည့်တဲ့ဒီမစ္စရိယကတော့တွေ့တန်တက်မဲ့လို့တော့မခံနိုင်တဲ့သဘောပဲကိုယ်ကလာကိုယ့်ပစ္စည်းလာပြီးစော်ကားလိုက်တဲ့အခါမှာပျက်စီးအောင်လုပ်လိုက်တဲ့အခါမှာခံနိုင်တဲ့သဘောဒေါသကုက္ကုကကတော့ ပြည့်နေတဲ့ဘောတော့ပုံပြီးဟောပါနော်နည်းနည်းလေးဒီနေ့ရင်ဆောင်သိနေဒီချိန်ကပေါ့လေခွန်ကြီးဘုရားခွန်ကြီးဘာမှအမြဲတမ်းကြီးညိုလေးစားတဲ့ကျောင်းဆရာတူဆိုတဲ့ဘောတော့ခွန်ကြီးနဲ့တက်ကြည့်လို့အင်္ဂလိပ်စခန်းကကျောင်းဆရာပါပဲဘုရားကတော့ခင်းခရိယံကနေနောက်ပိုင်းစာပေလေးလာရင်းနဲ့ဘုရားဘာသာဖြစ်လာတော့ဘုရားဘာသာနဲ့ပတ်သက်လို့တရားအထုတ်ပြီးဒီတော်လေးဒီလောက်ကိုရှင်းပြအောင်ကြိုးစားပါ ဒီနေ့လူကဘာပြောလဲကျွန်တော်လူကမှအလုတ်ပင်မှာခက်ခဲတယ်လည်းကိုရှိပါတယ်ဒီကဒီနာကိုသိချင်အောင်အမြဲတမ်းဆောင်သိနေဒါပေမဲ့အလုတ်ပင်မှာမလွဲမချောင်တဲ့အခါကျတော့ဖြစ်တယ်ငါမှုသားပြောရအောင်လို့ဆိုတာလည်းသိတယ်မှုသားပြောနေပြီဆိုတာလည်းသိမှုသားပြောပြီးတော့ပြီဆိုတာလည်းသိတယ်ဒီလိုစိတ်မကောင်းကြအဲ့ဒါမျိုးပေါ့နော်ကိုယ်ဘာလုံကျူးခဲ့အဲ့လိုလုံကျူးတဲ့ လူစရိုက်တစ်ခုခုကိုနှံ့ပြီးအာရုံယူလိုက်တာလည်းဒီမှာတော့မဖြစ်လိမ့်တဲ့လူတွေဒီကကဆောင်ထိတ်တာလေစိတ်ကမလွတ်မထုံတော့ရှင်သွားတတ်မိတယ်ချင်းအဲ့ဒီအာရုံကိုလှမ်းအာရုံလိုက်တယ်ဒီခုနကဝန္တာကုတ်ကုတ်ကဆိုတဲ့အကုသိုလ်ဇောကိုခေါ်လာပါတယ်။ငောင်တက်တခါကိုယ်ပန်နေတဲ့သဘောနော်။နောက်တစ်ခုကဒီခါတလေ အမှုကုသိုလ်တစ်ခုခုကိုပြုမယ်လို့စဉ်းစားထားတယ်ဒါပြင်းနဲ့မပြုနိုင်ဘူးအကြောင်းအမျိုးမျိုးပေါ့ကြီးအဲဒီခါကျတော့မပြုနိုင်ရတဲ့ကုသိုလ်ကိုအကြောင်းပြုပြီးတော့လည်းဒီသောတာသောတိကိုဆိုတဲ့အခါသောတာကုသိုလ်ဆိုဖြစ်တဲ့အဲဒါကိုအာယုယူရှိရှိလို့ကနော်အဲဒါသောတာကုသိုလ်အဲဒီတော့ဒီလောဘအုပ်စုတွေဒေါသအုပ်စုတွေမောဟအုပ်စုတွေကိုမိမိကပံမနေနေကုသိုလ်ပညာတွေကိုအာယုယူရှိပြီးတဲ့အခါကျတော့မှဘုန်းကြီးက ပရမတ်ယုတ်တရားလေးတွေကိုအာယုံကြီးကြောင်းရှုမယ်ဆိုရင်တော့အထုယောဂီတွေရှုလို့ရပါဘူးနော်။ဒါနဲ့အရှုကတော့နည်းနည်းလေးခက်ပါ။အဲဒီတော့အဲ့ဒီလိုရှုနိုင်တဲ့ပုဂ္ဂိုလ်တွေဟာယုတ်နံပိုင်းမှာဆိုကြပါစို့နော်။ဘုန်းကြီးတို့ကုသိုလ်ဇောဝိသိတွေလည်းစနစ်တကျရှုတတ်ပြီ။ဒီမှာရှုရမှာကအာယုံခွဲတိုင်းခြံလိုက်တော့6မျိုးပေါ့နော်။ဒီမယုံတဏ္ဍယုံခန္ဓာယုံရတ္တယုံဖုဒ္ဓဘယုံဓမ္မယုံဓမ္မယုံမှန်ကတော့ဘုန်းက ရုပ်အစိတ်က10လုံး7လုံးပြန်ထားတာကဟိုဘာဝရုပ်က2မျိုးရှိတယ်ဘာဝရုပ်ကမြို့သားမှာ2မျိုးပဲရှိလို့ရတယ်အမျိုးသမီးမှာလည်း2မျိုးပဲရှိလို့ရတယ်အဲဒါကြောင့်ဒီဘုရားနိုင်ပြီးတော့10မျိုးဆိုပြီးရေးထားနော်နောက်တစ်ခုကရုပ်အတုက10လုံးအဲဒါရုပ်အစစ်တွေကတော့အနိစ္စတုကအနတ္တအတုပါလို့ရှုကောင်းတဲ့ရုပ်တွေရုပ်အတုတွေကတော့သူတို့ကပရမအစစ်မဟုတ်ဘူးပရမအစစ်ကိုပြီးလည်ပြီးဖြစ်ပေါ်လာတဲ့အရေးအယံတွေ ပရမအစစ်တွေကိုဖီလိုပြီးဖြစ်ပေါ်လာတဲ့အရေးရောပြီးတော့သူတို့ကိုအနိစ္စဒုက္ခနဲ့လည်းရှိလို့ဆိုတာ။ခုမှဆုံးရဖို့ဆိုယုတ်ကနတိကိုမြင်ပြီးယုတ်ကနတိရဲ့နေကြဘောင်ထရီခေါ်တဲ့ဒီအကန္တာလေးဒီအကန္တာလေးကိုတော့အနိစ္စရှိလို့ဒါနဲ့တော့ဖြစ်တာဖြစ်တာဖြစ်တာလည်းမရှိဖြစ်တာလည်းရှိတော့အဆုံးခံမှာမရှိဘူး။ဒါကရုပ်အစဉ်မှမဟုတ်ဘူး။ရုပ်အစဉ်ဒီဘောင်ဆက်လိုက်တဲ့အခါမှာဖြစ်ပေါ်လာတဲ့ရှင်လေးတရားနော်။အဲ့ဒါဒီပရင်းဘောင်ဆိုတာဆရာကဒီမှာပရင်းဘောင်ရှိတယ်ဆိုရင်ဒီကစကားပေါ့ ငါဘက်ကမြင်ဘာလဲလို့မေးတယ်ငါဘက်ကရဲနဲ့ရှိကြတာမဟုတ်ဘူးအစာဦးဆောက်လိုက်မှပေါ်လာတဲ့သဘောတစ်ခုဒီအစာဦးဖြစ်လိုက်တာနဲ့ဒီအပေါက်ကလည်းကြောက်ပါအဲ့ဒီသဘောနော်အဲကြောင့်ဒီအာဂန္ဓဓာတ်ကလေးကရေဝိပဿနာရှိအောင်မရှိပါအာယုံတော့ဘောသို့တော့ယုံနဲ့သိသိတဲ့အပိုက်မှာဒီအာဂန္ဓဓာတ်ကိုမမြင်ခဲ့ရင်ကလတ်ကိုမမြင်ဘူးကလတ်မှမမြင်ရင်ကလတ်တစ်ခုမှတည်ရှိနေတဲ့ ပရမတ္တဓာတာရှိရှင်မျိုးကိုမျိုးဆိုမျိုးဆိုတဲ့ဒီပရမတ္တဓာတာလေးကိုဘယ်လိုမှရှိလို့မရဘူး။ဒါကြောင့်မရခြင်းကဒီအင်္ဂါနဲ့ဓာတ်ကိုရှိဖို့ပဋ္ဌာန်းထောင်မှုတွေဖြစ်သွားတယ်နော်။အဲဒီလိုရှိလိုက်တဲ့အပိုင်းမှာယူပါယုံနဲ့ပတ်သက်လာတော့ခြင်းသကုဒ္ဒရာဝိသိဖြစ်။ဘောနောဒ္ဒရာဝိသိဖြစ်နော်။သတ္တယုံမှာလည်းသောဒ္ဒရာဝိသိမနောဒ္ဒရာဝိသိခန္ဓာယုံမှာလည်းမနောဒ္ဒရာခန္ဓာဒ္ဒရာဝိသိမနောဒ္ဒရာဝိသိ။အရသာကိုအာယုံယူပြီးရှိလိုက်လို့ရတ္တယုံတိုင်းမှာလည်း ဝိမဒောရဝိတိမနောဒောရဝိတိဘုဒ္ဓဘာယုံလိုက်ပါလေကာယဒောရဝိတိမနောဒောရဝိတိဒီလိုခွဲရှင်းဉာဏ်လေးနဲ့ရဲ့အစီအစဉ်ကမနောဒောရဝိတိဆက်တယ်ရုပ်အတုတွေမှာလည်းမနောဒောရဝိတိဆက်တယ်အဲလိုရှုတဲ့အပိုင်းမှာခွန်ကြီးတို့ကုသိုလ်ဇောပိုင်းမှာတော့ခွန်ကြီးတို့ကအိဋ္ဌာယုံတရားလို့ရှုမယ်စကုကြီးလို့ရှုမယ်မဟုတ်လားယုံတရားလို့ရှိမယ်အိဋ္ဌာရှိမယ်ဒုက္ခရှိမယ်အနတ္တရှိမယ်အတုပါရှိမယ်၆ချက်သင်ပေးတယ်။ဒါကရည်ရွယ်ချက်ကတော့ဝိပဿနာပိုင်းရောက်လို့ရှိရင် ဒီဝိပဿနာခေါင်းရှိရင်ကိုလည်းပြန်ပြန်ပြီးတော့ဝိပဿနာရှိမှဒါကလည်းအကောင်းပြအဲ့ဒီလိုယောနိသောမနတိကာရရှိမှဒါလျှင်ကုသိုလ်ဇောတိကလည်းဖြစ်နေတယ်ဆိုတော့ယောနိသောမနတိကာရကိုသဘောပေါက်စေခြင်းလည်းအကောင်းပြအဲ့ဒါကြောင့်ဒီလိုခွန်ကြီးတို့6ချက်6ချက်ရုပ်အစဉ်တွေမှာသင်ပေးလို့နော်ယူပါယုံမလည်းဒီတိုင်းနဲ့သင်ပေးပါသို့တော့ယူပါယုံလိုက်မှာသက္ကုဒ္ဒရဝိတိနဲ့မနောဒ္ဒရဝိတိလို့တစ်ခုရှိတဲ့အတိုင်းကသက္ကုဒ္ဒရဝိတိကအယောင်လေးပဲရှိတယ်ဒီပြည့်ဖို့မရှိဘူး ဒီဘက်ကသက္ကုဒ္ဒေါရဝိသိနောက်မှာဆက်တက်ဖြစ်ပေါ်လာတဲ့မနောဒေါရဝိသိတွေကလည်းဒါကဒီဘယုံကိုယုတ်တရားလို့လည်းဒီဘယုံလို့လည်းသိတယ်ဒုတိယလို့လည်းသိတယ်အနိစ္စလို့လည်းသိတယ်ဒုက္ခလို့လည်းသိတယ်အနတ္တလို့လည်းသိတယ်အတုပလို့လည်းသိတယ်အဲဒါကြောင့်နောက်ပိုင်းယူဘယုံကိုအယုံပြီးခေါ်တဲ့မနောဒေါရဝိသိမှာတော့ဒီ60ချက်ပဲရှိတယ်နော်60မှာတစ်ခုတစ်ခုမှာဉာဏ်ရှင်မရှင်ပီတိရှင်မရှင်စသည်ဖြင့်ဒါလက်ပြီးတော့ဘုရားတော်ဥပက္ခလည်းပြီးတော့ရေးတယ်ပြီးရှိတယ် ကံသင်္ခါရိကအသင်္ခါရိကသဘောကတော့တို့ရှုမြင်ရင်းဖြင့်သဘာဝမျိုးကြီးကိုသဘောပေါက်ပါနော်။ဒါကြောင့်ဘုန်းကြီးတို့မဟာကုသိုလ်ဖြင့်ရှင်မျိုးရှိတော်လဲ၄မျိုးပဲဉာဏ်တော်အဖြစ်ပေါ်ပြထားပါ။သို့တော့ဒီပိုင်းလေးမှာဘုန်းကြီးတို့ပြောကြလေးတစ်ခုရှိနေတာနော်။အဲဒီနံကဏ၄ပါးအကြောင်းနော်။အဲဒီနံကဏ၄ပါးအကြောင်းကတော့ဘုရားဒီနေ့ဝေတဲ့စာအုပ်ထဲမှာရှိနေတယ်ဒီနေ့စာအုပ်ပါလား။ ခဏဆိုတာကတော့အတုံးခဲကိုပြောတာပါနော်ယုတ်တုံးယုတ်ခဲကိုယုတ်ခဏနန်တုံးနန်ခဲကိုနန်ခဏလို့ဒီလိုခေါ်ဆိုပါတယ်ယုတ်ခဏက၃မျိုးရှိကြောင်းကိုယုတ်ကမ္မထံပိုင်းကြီးရှင်းပြခဲ့ပြီးပြီကဟိုယုတ်ပိုင်းမှာရှင်းပြခဲ့နော်ခုဒီပိုင်းမှာနန်ခဏ၄ပါးအကြောင်းကိုထပ်ပြီးပြောမယ်အဲဒီမှာတန်တတိကဏနာဒီနာအယံဝိသေသောဆိုပြီး မူလဒီကဖွင့်ထားပါတယ်နော်ဘူရိမပစ္စည်းမန္တနိရန္တရတာယဧတိဘူတာနမိဝဗောဓိသန္တိကနတာတထဖတ်တာဒီနဧကသမဟဝတိနဒုဒိညေယကိစ္စဝေဒဝတိနဧကရမဏတာဝတိနသဧကိဘူတာနမိဝဗောဓိဥမဟာတိကနတာဆိုပြီးတော့မူလဒီကပထမတွဲနန္ဒီကနီမူလဒီကပေါ့နော်။သာမျက်နှာ60မှာဖွင့်ဆိုထားပါတယ် အဲ့ဒီဖွင့်ဆိုတဲ့အဓိပ္ပာယ်လေးကဒီကံဆရာတော်ကတော်တော်လေးကြီးကြီးလေးရေးထားတော့ဘုန်းကြီးတို့နားလည်ဖို့တော်တော်လေးခက်ခဲပါတယ်အဲ့ဒါကြောင့်တခြားကျမ်းဂန်တွေနဲ့ဘုန်းကြီးတို့ခတ်ပြီးတော့အကူအညီယူရပါတယ်နော်ဟုတ်ကဲ့နန္ဒဓာတုယောဝိနိဘုဒ္ဓေတဝကနဝိနိဘောဂိကတိအနတ္တလက္ခဏယထာဝတောယထာဝသရတတောဥပ္ပထာတိဒါကတော့ဒီမှာဝိပင်းအထက်ကရာစာမျက်နှာ 49မှာလည်းဖွင့်ဆိုထားပါတယ်ဝိသုဒ္ဓိမေအထက်ကရာစာမျက်နှာ286မှာလည်းဖွင့်ဆိုထားတယ်အောက်ကတော့မဟာဒီကာကပို့ပြီးတော့တည်တည်တည်နဲ့ရှင်းထားဆိုလိုတာကတော့ဒီနေရာလေးမှာယုတ်တနန္တလို့ခေါ်ပါတယ်နော်ယုတ်ပရမတရားတွေနံပရမတရားတွေယုတ်တနန္တတွေကိုဝိနိဘောဂေဆိုတာဉာဏ်ဖြင့်ခွဲခြားသိပြပြီးတော့ကဏဝိနိဘောဂေယုတ်တုံးယုတ်ခဲနံတုံးနံခဲကို ကတိပြုလုပ်နိုင်ခဲ့ရုပ်သုံးရတဲ့ရုပ်ခဲနံတုံးနံကဲဖြုတ်ခွဲဖြစ်စီခြင်းကိုပြုလုပ်နိုင်ခဲ့လို့ဆိုရင်အနတ္တလက္ခဏာယထာဝသရတာတော့ဥပဒါတိအနတ္တလက္ခဏာဝဟောလက္ခဏာဝဟုတ်မှန်ပြီးအတိုင်းခေါ်လာလိမ့်မယ်ဒီအနတ္တလက္ခဏာကအသိခက်ခဲပါနော်အဲကြောင့်အောက်မှနည်းနည်းအဓိပ္ပာယ်လေးရှင်းထားပါဒီ ဒီရင်းအထက်ကရာမှာပဲဆိုကြပါစို့သမဟောဝိလောတိအထက်ကရာလို့ခေါ်ပါတယ်အလောင်းတော်တရဂင်ကအရှင်တိအကြောင်းအိမ်မှာသိရှိထားပါမယ်နော်ဘုရားလောင်းတော်တရဂင်ကအရှင်တိကသွားထွက်တဲ့ပုံနဲ့တစ်ဖက်ကြီးလည်းတော်တော်လေးများပါတယ်ရှင်သာရိပုတ္တရာအလောင်းတရားရှင်မောဂရအလောင်းတရားဆိုတဲ့တစ်ဖက်ကြီးတွေလည်းအလုံးပါဝင်ကြတယ်ဒီပုံဒါပေမဲ့ကောင်းတဲ့ကောင်းတဲ့ဖြစ်ရှိတယ် အဲ့ဒီတပည့်တွေထဲမှာအဲ့ဒီတပည့်တွေကိုလောင်းတော်သရပင်ကရှင်လေးကတရားခေါ်တဲ့အခါဒီကမ္မထပိုင်းသံပင်ကြီးနဲ့အလုံးရကြပါနော်ဝိပဿနာပိုင်းကိုခေါ်တဲ့အပိုင်းမှာအနိစ္စလက္ခဏာနဲ့ဒုက္ခလက္ခဏာနှစ်ခုကိုဟောပြတယ်အနတ္တလက္ခဏာကိုဟောတယ်ဉာဏ်နဲ့ထိုးထွင်းဟောပြီးအဲဒီအလောင်းတော်သရပင်ကရှင်လေးကမိမိခံမောက်ဆက်ရောက်နေတဲ့ဒီပြိဋ္ဌာန်တွေကို အနတ္တလက္ခဏာကိုပါထည့်သွင်းပြီးဟောပြီးနိုင်ခဲ့မယ်ဆိုရင်အကုန်လုံးကအဲ့မှာမက္ခုနိဗ္ဗာန်ရနိုင်တဲ့ပါဠိလိုစုပေါင်းလို့ရှိတယ်။ဒါကြောင့်အနတ္တလက္ခဏာဟာဘုဒ္ဓဘုရားရှင်တို့ပွင့်ထွန်းပေါ်ပေါက်တော်မူတဲ့အချိန်ခါမှသာလေရှိနိုင်တဲ့ဉာဏ်တည်းဖြစ်တယ်။အနတ္တလက္ခဏာနော်။အနတ္တလူပါဒနာ။ဒါကြောင့်ဒီဉာဏ်ကသာသနာတွင်မှသာဖြစ်နေတဲ့အတွက်ဒီဉာဏ်ကိုရရှိရေးကလည်းဒီလိုလိုသလားဆိုတော့ ရုပ်တနန္တတွေကိုပရမတ်သို့ဆက်တော့ဉာဏ်နဲ့ခွဲခြားစိတ်ဖြာပြီးရှုနိုင်ပါမှအနတ္တဉာဏ်ကိုရုပ်တနန္တတွေကိုပရမတ်သို့ဆက်ရောဉာဏ်ဖြင့်ခွဲခြားစိတ်ဖြာပြီးတော့မရှုနိုင်သေးသေးဘူးဆိုရင်ဒီအနတ္တဉာဏ်အရင်ဘုမပေါ်ပေါ်နိုင်ဒါကြောင့်ဒီမှာနံပါတ်1ခဏအဲ့ဒီနံပါတ်မှာတော့ခဏ၄မျိုးရှိတယ်။ဗန္တတိခဏရဲ့ သမုဟကဏရဲ့ကိစ္စကဏရဲ့အာရမဏကဏရဲ့ဆိုပြီးတော့အသေးမျိုးရှိတယ်။အဲဒီနံပါတ်1တန်တတိကဏအကြောင်းလေးကိုပြောမယ်။နာအစဉ်အတက်အတုံးခဲ့။သကုဏရဝိတိအစဉ်တစ်ခုကိုပုံစံထိုး၍ရှင်းပြလို့တန်ဝိတိတို့နဲ့သဘောပေါက်နိုင်ပြီးဖြစ်ရသောသကုဏရဝိတိတစ်ခုကိုပုံစံထိုး၍ရှင်းပြပြီးအဲ။နန္တရားတို့နဲ့ဝိတိစိတ်ဝိတိမုတ်စိတ်နှမျိုးရှိ။ဤနှမျိုးလုံးသောနန္တရားတို့သည်နဂလခေါ်သည့်အုပ်စုအလိုက်သာဖြေဝဓမ္မတာရှိတတ်။ ဣတိစိတ်တို့သည်ဝိတိခေါ်သည့်စိတ်တနိယမလမ်းကျွအောင်နိယမမြဲသောဖြစ်ရောဖြစ်စဉ်ဓမ္မတာလမ်းကြောင်းအတိုင်းသာဖြစ်ရောဓမ္မတာရှိတယ်။စိတ်တနိယမကိုကြောင်းလဲလို့မရဘူး။ဆိုလိုတာကဒီသန္တရဝဇံပြီးရင်ဘာဖြစ်မလဲသက္ကုဝေဒီသန္တရဝဇံပြီးရင်ဟိုဘက်ကဝှထောကြောဖြစ်နေတာမျိုးမရှိဘူး။ပုံလေးကဒီသန္တရဝဇံလေးဖြစ်တယ်ပြီးသောကြောဖြစ်တယ်ဒါမျိုးလည်းမရှိဘူး။ဒီသန္တရဝဇံဖြစ်တယ်ဓာယုံပဲဖြစ်တယ်လေကောင်ဟာတွေဘာမှမရှိဘူးဒါမျိုးလည်းမရှိဘူး။ ။အာပိဿတရားဝိဇ္ဇာရှုပ်တယ်ဟုတ်စက္ခုဝိညာဉ်ကစဖြစ်တယ်။ဒါတို့လည်းမရှိဘူး။အဝုထောကစဖြစ်တယ်ဒါမျိုးလည်းမရှိဘူး။အစင်းချင်းကုန်တယ်ဆိုမြဲနေ။ဒီလမ်းကြောင်းကိုပဲပြည့်ရမှလမ်းကြောင်းပဲ။ဘလို့မဖြစ်စီလို့ညောင်ဘလို့တဏ္ဍာမှာပဲဖြစ်ဖြစ်။ဘုရားရှင်တဏ္ဍာမှာလည်းဒီဝိတိစဉ်တိုင်းပဲဖြစ်တယ်။သို့တော့အိမ်မှာ၄ဝါရရှိတယ်ဒီတနည်းကတော့ရှင်းပြီးပြီ။အာယုံကတိတ်မတင်ရှားဘူးဆိုရင်ဘဝင်လေးလှုပ်ရုံပဲလှုပ်ပြီးကြတယ်။အယုံကနည်းနည်းလေးတော့တင်ရှားတယ်ဆိုရင်တော့ဘုထောလောက်ကြည့်ဖြစ်ပြီးကြတယ် ဒီတဲ့ပိုပြီးနည်းနည်းလေးသင်ဆိုင်တော့သောတိဖြစ်ပြီးရတယ်သိပြီးသင်ဆိုင်တော့ဟုတ်ဒါယံတိဖြစ်တယ်အဲ့ဒီလိုပဲဟောဟန်ဖြစ်စီဒီအားလုံးဖြစ်တယ်ပဲဆိုတော့အဝင်ကသင်ဆိုင်တယ်အဲ့ဒီမှာနံပြတို့နဲ့ဝိတိစိတ်ပရိမောစိတ်နှမျိုးရှိတဲ့အဲ့ဒါအဲ့ဒီနှမျိုးလုံးကိုဘုန်းကြီးတို့ခဏပြုအောင်ရှိအောင်အခုနံပါတ်1မန္တိခဏဆိုတော့ဘုသောဖြစ်ရတဲ့သကုဒ္ဒရာမနောဒ္ဒရာဟူသောဒ္ဒရာနှစ်ခုနဲ့အတိမန္တယဟူသောအမိကိုရတဲ့သောယူပါယုံဤ ရှင်းရှုရိုက်ခတ်လာသည်ဖြင့်ရက်ရှင်ကြီးကတော့ဒီသက္ကုအကြီးဒါကသက္ကုဒေါရဝင်မနောအကြီးခုကမနောဒေါရလို့ခေါ်ဒီဒေါရနှစ်ခုကိုပြန်ယူလှမ်းပြီးသိကြည့်လိုက်သိကြည့်ပြီးတဲ့အချိန်ကကြတော့မှဘာလို့လဲယူပါယုံယုတ်ဒီနေရာမှာတော့ယုတ်ကလအများစုကယူပါယုံပေါ့ဆိုတော့နော်ဒီယူပါယုံအယောင်ကိုလှအယောင်ယူလိုက်တဲ့အခါဒီယူပါယုံအယောင်ကဒေါရနှစ်ခုမှလာလာပြီးရိုက်ရှင်းရှင်းလာပြီးရိုက်ခတ်တယ်အဲ့ဒီရိုက်ခတ်တဲ့အချိန်ကမှမဖြစ်လဲ နိသတရဝဇံတက္ကုဝိညာဉ်သံပရိဆိုင်တန္တိရဩထောဇောခုနှစ်ကြိမ်ဓာယုနှစ်ကြိမ်ဆိုတဲ့တက္ကုတရဝိညာဉ်တရားတွေဖြစ်တယ်။အစီအစဉ်တကျအစမပြတ်လို့တော့ဖြစ်လာတယ်။ဖြစ်လာပြီးတော့ဒီလိုဖြစ်လာတဲ့အချိန်ကမှဒီဝိသိစိကရဒီမှာခါကပိသတရဝဇံခါကသက္ကုဝိညာဉ်ခါကသံပရိဆိုင်ခါကတန္တိရခါကဩထောခါကပြမဇောခါကဒုတိယဇောခါကတတိယဇောခါကသုဒ္ဓဇောခါကဝိသမဇော ဒါကခက်တာတော့ဒါကပထမတော့ဒီလိုခက်တဲ့စိတ်ကပြရဒရာယုံကြခဲ့တော့ဒါကပထမဒရာယုံဒါကဒုတိယဒရာယုံဒီလိုပြည့်စုံပြည့်ရဒီအောင်လေးသိလိုက်တယ်သိတယ်သိတယ်ဒါဖရိနဲ့ဘယ်တော့မဟုတ်တော့သူကဒီလိုစနစ်တကျသိမှာသူကခဏတန်တတိကနအစေအတက်အသုံးထိုက်ပြီးအယောင်လေးသိုံမသိတယ်သိတယ်တော့ပဲဘုံပေါက်လည်းသိတယ်ဆိုရင်ဒါကဒီခဏပြောတာပြောတော့ သန္တိခဏမဆိုတော့တစ်ခုစီတစ်ခုစီကြကြသိကြပြီသူမသိမသိတဲ့အတွက်သန္တိခဏမပြောနိုင်အစဉ်တန်အသုံးချမပြောခွင့်ဉာဏ်သိပြပြီးရှုနိုင်မယ်ဆိုရင်တော့သန္တိခဏနာအစဉ်တန်အသုံးချပြောပါဝိဓိမုတ်စိတ်ဒီမှာလည်းအဲ့ဒီဓာတ်ရင်းမှာသူကဘဝင်ကြီးဖြစ်တယ်အဲ့ဒီဘဝင်တွေမှာစိတ်တက္ကနာတိုင်းစိတ်တက္ကနာတိုင်းကိုမိမိကကျက်ပြန်လာတော့ဒီချက်ချင်းမြင်ဖို့လို့ဘဝင်ဘလောက်ပဲရှိရှိပြီးတော့နောက်ထပ်မနောရဏဝဆံဖြစ်တယ် မနောရဝဇ္ဇနဲ့ဒါကမနောရဝဇ္ဇမျိုးပြီးဆက်ပြီးရသောခဏချင်းဖြစ်တဲ့ဒါကပရမေဇောဒုတိယဇောတတိယဇောသုတ္တဇောမြမဇောတတ်သတ္တဇောတတမဇောဆိုအကုန်ပြီးရဒါရောဖြစ်တဲ့ပရမတ္တဇောဒုတိယဇောပြီးရအဲဒီလိုခွင့်ချစိတ်ဖြောပြီးသိတယ်ဘာမှသူကစိတ်တက္ကနာနဲ့တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုသိတယ်ဘာမှမန္တိကနာဖြစ်ခုဒီဓာတ်ရဲ့ဘဝင်ကနည်းနည်းရှုပ်ငါကရှုပ်တယ်ဆိုတာကအခုလို့ နာကမ္မထလောက်ပဲရှိတတ်သေးတယ်ရုပ်ကမ္မထလောက်ပဲရှိတတ်သေးတယ်အဲဒီပုဂ္ဂိုလ်သာတမဒီဘုံကိုသိကိုသူသိသိအတိကပါရမီတော်အကောင်းတဲ့ပုဂ္ဂိုလ်တွေကတော့ဒီဘုံကိုအကြည့်သင်္ကန်းမှာရှိတတ်တာဒါပေမဲ့လို့ပရိသတ်မှုဘက်ကိုလက်တွေ့ရှိတဲ့အပိုင်းရောက်လာပြီးပရိသတ်မှုဘက်ကိုအောင်မြင်ရှိနိုင်ပြီဆိုတော့ပရိသတ်စိတ်ကိုသိချင်ကြည့်တယ်ပရိသတ်စိတ်နောက်မှဖြစ်ပေါ်တဲ့ဒီဘုံစိတ်ကိုလည်းသိချင်ကြည့်ပရိသတ်မှာစိတ်စိတ်34လုံးရှိရင် ဒီဘဝင်မှာလည်းစိတ်စိတ္တိ34လုံးရှိတယ်ဆိုတော့ကိုသေတနာသိအဲဒီကိုအခြေခံပြီးတော့လိုက်လိုက်တဲ့အခါအကုန်လုံးသောက်ဆော့ပုံကြီးကိုသိလာတာသိလာပြီဆိုရင်တော့ခုလိုရှုလိုက်တဲ့အခါသက္ကုထရဝိတိဓာတ်နဲ့ဒီမနောဒရဝိတိဓာတ်မှာဘဝင်ကြီးဘလောက်ဖြစ်လဲဘလောက်ပဲဖြစ်ဖြစ်ပြောပုံကြီးအကုန်လုံးသိသွားတယ်အဲကြောင့်ဘုန်းကြီးတို့ဒီနာမရူပပြိစိတ်ကဉာဏ်နဲ့ပြည့်စုံသူကဉာဏ်ကိုဒီကဆရာတော်များကအနုအနုဘုဒ္ဓနဲ့ရှင်နဲ့လူခေါ်တော့ အနုအနုဆိုတာကဒီရှင်ကိုခုရှင်ပါများစွာထက်ခတ်တက်ရှင်ပါများစွာထက်ခတ်တက်ကနေခြင်းမှသိနိုင်တဲ့ဉာဏ်ကြီးဖြစ်လို့သူတို့ကအမှုဘောတတ်ဉာဏ်ဆိုပြီးသူတို့ခေါ်တယ်ဒီရှင်တကရှိုံနဲ့အကုန်လုံးတော့မသိနိုင်ထက်ခတ်ပြီးရှိကြရတယ်ရှုလိုက်တော့ပရိသသမုပ္ပါဒိကိုလက်တွေ့ရှုတာလို့ဆိုရင်ဒီပုံနဲ့သိတယ်အဲဒီခါကျတော့မှဂတိနန္တရားတွေကိုပြန်သိသိတဲ့အပိုင်းမှာအလေကောင်ဝိသိနှစ်ခုရဲ့ဈာမှာရှိနေတယ်ဒီ ဘဝင်စိတ်တွေကိုပဲရောပြီးအဲ့လိုသိသိရတယ်။အဲ့လိုသိသိတဲ့အပိုင်းမှာသကုတ္တရဝိသိကဥမာယူပါယံကိုအာရုံပြုတယ်။နောက်ကဘဝင်နေချပြီးနောက်ထပ်မနောတရဝိသိဖြစ်တယ်။မနောတရဝိသိကလည်းယူပါယံကိုပဲအာရုံပြုတယ်။ဒါပေမဲ့အဲ့လေကောင်ရှိတဲ့ဘဝင်ကဒီဘာယူလဲ။သူ့ငကိုကအတိတ်ဘဝဒီကဏိကလမရဏန္တနာဇောကယူခဲ့တဲ့အာယုံကိုပဲယူတယ်ဒါကသူကသိသိမြဲတဲ့အာယုံအာယုံသူကမပြောဘူး အာယုံပြောရင်တော့ဝိသိစိတ်ဖြစ်သွားမှာပေါ့သူကဝိသိစိတ်ပုံကိုမရှိမှအလွတ်ဖြစ်တဲ့စိတ်ဒါကြောင့်အာယုံညင်ကလည်းမတူတော့အတုကအခုလိုနိုင်ငံမထမ်းလောက်ပဲရှိနေတဲ့ပုဂ္ဂိုလ်ကဒီဘုံဝင်ကိုအခုလိုရှိတဲ့အပိုင်းကိုရုံးနေတဲ့တိဖို့ဆိုတာနည်းနည်းခက်ခဲတယ်သို့တော့ဘုံယောဂီဒီကမာကြီးကဒီလိုပါတယ်ဒီကမာကြီးကပါဠိတော်အကောင်းပါသူကတော့ဘုံဝင်စိတ်စိတ်တွေဘယ်နှလုံးရှိတယ်ဆိုတာမသိသေးနဲ့ဒီဘုံရဲ့အာယုံလေးကိုတော့သူသိသိဒီလာလာပြီး ထောက်ပံ့နေတာကိုသူကမြင်နေတယ်ပေါ့နော်မြင်မြင်နေတော့ဒီဥစ္စာဟုတ်မဟုတ်ကိုပြိဿမဟုတ်ပေါ်ပြန်ရှုတဲ့အခါမှာဘုန်းကြီးတို့ပြန်ပြီးဆန်းစစ်ကြည့်တယ်နော်ဆန်းစစ်ကြည့်တဲ့အခါမှာသူကဘဝင်ရဲ့အာယုံမဟုတ်ဘဲနဲ့ဘဝင်ကိုအပင်ထောက်ပံ့နေတဲ့အာယုံတစ်ခုဖြစ်တယ်ဆိုလိုတာကသူကအဲ့ဒီဒုတိယအတိခေါ်လောက်ကဒီရီတော်တဆူကို ခမန်းကြီးရတော့ရင်းချက်တို့သမုံကားလေးတွေရင်းချက်ပြပြီးတော့ရှုခေါင်းဖြစ်ပါလို့နော်ဒီကလေးဆိုမှတော့စီမီတွေအများကြီးပြည့်ခဲ့ပြီအဲ့ဒီဇေရီဟာဘယ်ဇေရီဆိုတာလဲခုသူကသိသူတို့ရွာထဲရောင်းတဲ့မဟာမကမှာပဲရှိအဲ့ဒီအာယုံလေးကတရားရင်ရှုလို့ကောင်းပြီဆိုဒီအာယုံလေးစီမီတိုင်းရဲ့စီမီတိုင်းရောင်းစီအပေါ်ပေါ်လာတယ်အဲ့ဒီလိုနည်းနည်းသိရတဲ့သဘောတော့ရှိတယ်။ဆိုတော့တကယ်အကျိုးလက်ရှိပြည့်စုံမှာဘောကိုအကျိုးပေးနေတာတော့သိဆောင် ဘာကံလဲဆိုတော့သူကနန်းတန်တစ်ခုအခုမှသံဃာတော်တွေရှိနေတယ်ဒီသံဃာတော်တွေကိုသူကခင်းတယ်ပြိခရစုပါရှိတယ်နန်းနေလည်းပါတယ်တပည့်တွေလည်းပါတယ်အဲဒီလိုသူတဲ့ချိန်ကမှပြဿနာကမဖြစ်လာတယ်ဆိုတော့မနမကမှသူတို့မန္တအတွင်းကိုထိုင်ကြီးတယ်ဘုမရန်ဣန္ဒြေတိကံနဲ့ပြည့်စုံလို့ဒီလားတင်တော့လို့ပြောနေလို့အားကြဘုရားကြီးရောအမှန်တရားကြီးနော် သူကသိအားကြတော့ဒီလိုအင်္ဂိဒိဋ္ဌာနဲ့ဤကြည်တဲ့အင်္ဂိဒိဋ္ဌာရှိတဲ့ဒီလိုရှိရင်တော့ဖြစ်ရင်ကောင်းမယ်ဆိုတော့ဒီစိတ်ကြီးဝင်လာတယ်။အဲ့ဒီဖြစ်ခြင်းတဲ့ဆန္ဒလေးပါပဲဒီလေဆူတောင်းလာတော့မဟုတ်ပါဘူး။အဲ့ဒီဇန္တန်လေးနဲ့သူကဒီပရိဂရစုပန်းနဲ့အချင်းကိုငါးငါးကိုခိခဏတူကိုအနာတူကိုပြဟာဒီကံကသူကသူဟောမှာအကျိုးပေးတယ်။ဒါပေမဲ့လို့ဒုတိယအဋ္ဌိဘောကဒီစီမီကိုတွေ့တဲ့ကံကလည်း ခုလိုဝိပဿနာရှုလို့အားကောင်းလာပြီဆိုရင်ဒီဘုံမနောကျင်တော့လာလာပြီးဒီစီမီအောင်လို့လာလာဟောပေါ်နေအဲ့တော့ဒီရုပ်နာနေလေးကြီးတဲ့အပိုင်းမှာလည်းဒီစီမီအောင်လို့တွေ့တွေ့ပြီဒါပြင်းဘာဖြစ်လို့ဒါပေါ်နေလဲဆိုတော့သူသိက္ခာမတိကုပြိဿသမုပ္ပါရှုတဲ့အချိန်ကျမှပဲသိချင်ပြီးပြီနော်အဲ့ဒီလိုနည်းနည်းအာယုန်လေးတွေတော့ထွေးထက်တာတော့နည်းနည်းရှိကောင်းရှိတယ်ပြီးတော့ဆိုလိုတာကဒီမှာအဲ့ဒီအစဉ်အတန်းလေးတွေကိုခုလိုဘဝင်ကိုမရှုတတ်တဲ့ရင်တော့သူ့ကိုခဏတော့ဆန်ထားရမယ် ခံထားပြီးတော့ဒီသကုသောရဝိသိကိုစိတ်လက္ခဏာတစ်ခုစီတစ်ခုမြင်အောင်ရှုသကုသောရဝိသိနောက်မှာဘဝင်ချပြီးနောက်တော့မနောသောရဝိသိတွေဖြစ်လာတော့ဒီမနောသောရဝိသိတွေလည်းတစ်ခုစီတစ်ခုမြင်အောင်ရှုရနော်အဲ့ဒီလိုရှုနိုင်ခဲ့ရင်တော့တန်တိကနအတုံးခက်ကျဲဒါပေမဲ့လို့ဘလောက်နဲ့အလုံးလောက်သိဘူးဒါပရမတ်ကိုဆက်ပြီးဘာဖြစ်လို့လဲဒီသရဏဒီသရဏဝဇံအခိုင်မှာစိတ်စိတ်တွေဘယ်နှလုံးရှိလဲသူမပြီးသေးဘူးအဲ့ စိတ်ကလေးတွေတစ်ခုပြီးတစ်ခုဖြစ်တာကိုတော့ပေါ်ပြီးနေပြီဒီတော့မိစ္ဆရဝန်ကအခိုင်မှာဇေယျမှာကြည့်လို့စိတ်ကလေးတွေဘယ်လိုရှိလဲဆက်တလုံးအဲဒီဆက်တလုံးကိုကျက်တဲ့နာကိုပဲကြည့်ရပြီနောက်တစ်ခုစကုဉ္ဉ္ခန္ဓာဘယ်လောက်ရှိလဲရှင်းလုံးမမရိဆိုင်ခိုင်မှာဆက်တလုံးသံတိရဏမှာဆက်တလုံးဘုထောမှာဆက်တလုံးသောမှာခုနကလောဘဒိဋ္ဌိဖြစ်တဲ့အလုံးနဲ့ဆိုကုသိုလ်ဖြစ်တဲ့34စသည်ဖြစ်ပြီးအဲ34လုံးကိုတက္ကနနဲ့ပြရအောင် အလုံး20ဆိုတဲ့အလုံး20ကိုတက်တဲ့နဲ့ကတလုံးကြီးခွဲတဲ့စိတ်ကိုမြင်ရမယ်။ဒီလိုအိမ်တိုင်းလူ20လောက်ထိုင်နေတယ်။တချို့တော့မမြင်တယ်တချို့တော့မမြင်ဘူးမဖြစ်စီရ။20ထိုင်နေ20မြင်ရမယ်30ထိုင်နေ30လုံးမြင်ရမယ်အဲ့ဒီဘောနော်။အဲ့ဒီလိုကြက်ကြက်နဲ့တလုံးကြီးခွဲခြားစိတ်ဖြာပြီးမြင်နိုင်မှဒီဘုမခကနခေါ်တဲ့ရုပ်နာအပေါင်းအစုအပေါင်းကိုပြောမယ်။ဆိုတော့အဲ့ဒါလောက်နဲ့မလောက်မလုံးလောက်သေးဘူး။ကိစ္စကနံပါတ်3 နန်လုံငန်းကိစ္စအတုံးခဲနန်လုံငန်းကိစ္စအတုံးခဲဆိုတာကအောက်မှာရှိတယ်ဟတကအာယုန်နဲ့အတိစိတ်ကိုပုချုပ်ချိခိုက်ခြင်းဆက်ဆက်ပေးခြင်းလုပ်ငန်းကိစ္စရှိတယ်။သင်္ကတနာရတ္တလို့ခေါ်ပါတယ်။ဟတလေးရဲ့သဘောကအဲဒီမှာအတိစိတ်ကတော့အာယုန်ကိုရယူခြင်းသဘောလက္ခဏာရှိတယ်။ဒါပေမဲ့သူကပုပ်ပင်ကမရတ္တမိမိဥဆောင်နေတဲ့စိတ်တက္ကနာတစ်ခုအတွင်းမှာအတူရှိနေတဲ့စိတ်ကလေးတွေမှာသူကခေါင်းဆောင်ဥဆောင်အာယုန်ကိုယူတဲ့နေရာမှာ ဦးဦးကြီးဦးခံဖြစ်တယ်ဉာဏ်သိလုပ်ငန်းကိစ္စ။ကုဒီဖတ်တာကြတော့အာယုန်နဲ့အသိစိတ်ကိုပုချုပ်ကြည့်ကြခြင်းဆက်ဆက်ပေးခြင်းလုပ်ငန်းကိစ္စရှိတယ်။သူကဆက်သွယ်ပြရတယ်။အာယုန်ကိုဒီမှာဆက်ကိုဒီမှာယူပါရုံအယောင်ပေါ့။ဒီယူပါရုံအယောင်နဲ့ဒီအသိစိတ်ကလေးကဒီမှာဖြစ်တော့ဒီမှာဖြစ်တယ်ဒီမှာဖြစ်တယ်ဆိုတော့နော်။အဲ့ဒီဖြစ်တဲ့စိတ်ကိုဒီဖတ်တာလေးကသွားပြီးဆက်သွယ်ပြရတယ်။သူကဘုကပြလိုက်တာ ဝှက်ချုပ်ကြည့်ခဲ့ပြီးတော့အဲဒီလိုဖတ်တာကနေဆက်တော်မပြီးခဲ့ရင်ဒီအာယုံကိုမသိဘူးဘုရားဒီဖတ်တာကနေပြီးတော့ခုလိုဆက်တော်ပြီးတာဟာဒီကယ်တမ်းအာယုံနဲ့အတိစိတ်ကိုဆွဲရှိသလားဆိုတော့ဒီလိုတော့ဟောဘူးဒီမှာပုဂ္ဂိုလ်တယောက်ကရှင်ပြီးစားနေတယ်မြင်တဲ့ပုဂ္ဂိုလ်ပေါ့ပြည်အဲ့ဒီပုံကမျိုးနော်အာယုံနဲ့တွေ့ချင်နေတဲ့သဘောကိုစဉ်းစားတာဟုတ်တယ်မဟုတ်အဲ့ဒါက ဒုက္ခဝေဒနာသည်လမ်းပြုတ်တရားတို့ကိုလုံစွာတိုးပွားစေခြင်းကိစ္စရှိလမ်းပြုတ်ဒါနဥပဒေခဏရတ္တအဲဒီတစ်ခုကချမ်းသာပြီဆိုပြီးနည်းနည်းလေးဒီအာယုံနဲ့ပတ်သက်တဲ့စိတ်လေးကြီးကပြည့်ပြတ်မလာဘူးလား။ဆောင်းလာဒီအာယုံတို့ကိုခံစားခြင်းနဲ့စိတ်ထားပြီးတော်တော်ခံများများခေါ်လာတယ်နော်။ပညာဒီအာယုံကိုနောက်ထပ်တစ်ခါသိအောင်အမှန်အသားကိုကြွခြင်းကိစ္စရှိ။ကိစ္စပညာနဲ့ဟန်တာပဲ။လက်သမားတွေကိုပုံစံပြထားပါတယ် လက်သမားတွေကသိကိုစနစ်ကြရေပေါ်တက်ကြည့်တဲ့အခါမှာတဏှာမှထွတ်မဲ့ဘာလို့လဲဆိုတာခဏလေးကိုမှတ်မှတ်မထားဘူးမှတ်တယ်အဲဒီပုံစံလို့ဆိုတင်ညာကဒါကိုမှတ်ထားတယ်တဏှာဘာလို့လဲဆိုတဲ့ဘောကိုနော်ဒီအာယုံကိုရှင်ရဲဝါရဲနေရဲစသည်ဖြင့်သူကသူမှတ်တဲ့ဟာသူရဲ့မှတ်မှုကတော့မှားခြင်းလည်းမှားတယ်မှန်ခြင်းလည်းမှန်တတ်ပါတယ်မှန်မှန်မှားမှန်သူအကုန်မှတ်ထားတယ်ဒါကြောင့်သူကပညာနဲ့တော့မဟုတ်ဘူးနော် နောက်တစ်ခုစေတနာဒီကြောင့်ကြဖြာပါရပြုခြင်းကိစ္စပြုအာယုဏရတ္တစိတ်စေတသိက်တွေကိုဒီအာယုဘောတို့ရောက်အောင်ပေါ့ဒီမှာတော်တော်လေးကြောင့်ကြမှုရှိတယ်ကြောင့်ကြဖြာပါရပြုဒီနည်းဒီအာယုဘောရယူမှုအာယုဘောအာယုတိမှုနဲ့ကြာထမ်းသောဗရဏစေတကောင်းစွာဖြစ်ခြင်းကိစ္စပြုပုဂ္ဂကမရတ္တနော်အဲ့ဒီလိုလုပ်ငန်းကိစ္စလေးတွေကအသေးသေးရှိပါတယ်ဒီလိုလုပ်ငန်းကိစ္စလေးတွေအသေးသေးရှိတဲ့အတွက်ကြောင့်ဘုန်းကြီးတို့ လက္ခဏာရဟတပြစ္ဆုပတံပရထဏီအဖြစ်ဒီယုတ်ဒီနန်းလေးကိုသိချပြန်ပြီးရှုရပါမသိတဲ့ခဏဒီသတ္တရဝဇ္ဇခိုင်မှာစိတ်စတိစတလုံးရှိတယ်အဲဒီတလုံးမှာစိတ်စတိစတလုံးကိုဘုမအတိစိတ်ကိုလက္ခဏာရဟတပြစ္ဆုပတံပရထဏီတဲ့ဖတ်တာကိုလက္ခဏာရတ္တပစ္စုပန်ပြဋ္ဌာန်၄ချက်အဲဒီစသဖြင့်ပရမတ္ထဒါနတိုင်းမှာ၄မျိုး၄မျိုးကြီးရှိခဲ့တာ။ယုံပိတ်မှလည်းရှိခဲ့တယ်။တိတုံးတုံး၄ဘက်ပေါက်ထားတဲ့တိတုံးတုံး တစ်ဖက်မျက်နှာတွေမကြည့်ဘူးလေးဘက်လုံးလိုက်ကြည့်ရတယ်။အဲလိုလေးဘက်လုံးလိုက်ကြည့်လိုက်တဲ့အတွက်ပရမတ္ထဓာတ်သားဒီနဲ့ဆက်ဆက်နေတဲ့အဋ္ဌဉာဏ်ဟာပို့ပြီးတန်ရှင်းပါအဋ္ဌဉာဏ်ပုံတန်ရှင်းပါအဲဒီလိုအဋ္ဌဉာဏ်တန်ရှင်းရေးအတွက်ခုလိုလေ့ကျင့်နေတာနော်။အဲဒီလိုလက္ခဏာရတ္တပိစုဝရပရဒ္ဒဏီအဖြစ်ဤနန္တရားတွေကိုသိသိနိုင်ရင်ကိစ္စခဏလုပ်ငန်းကိစ္စအတုံးခံပြုပါ အဲ့ဒီလိုမသိသိနိုင်ဘူးဆိုရင်တော့ဘာဖြစ်လဲသူတို့လုပ်ပြုလုပ်နေတဲ့လုပ်ငန်းကိစ္စတွေနည်းနည်းပါဖြေးနေကြတယ်။ဖတ်တာကဘာလုပ်ငန်းကိစ္စလုပ်တယ်ဝေဒနာကဘာလုပ်ငန်းကိစ္စလုပ်တယ်ဆိုတော့ခွဲခြားပြီးမသိတော့ဘူး။မသိတဲ့အတွက်ရှုပ်ထွေးမှုဖြစ်တယ်။အဲ့ဒီလိုရှုပ်ထွေးမှုဖြစ်ရင်အတိအကျမလန်ဆင်းနေဘူးခဏကိစ္စခဏလုပ်ငန်းကိစ္စအကုန်စင်မပြေသေးဘူး။ခုတော့ပြိုသွားပြီနော်။အဲ့ဒီတော့ပြိုအောင်ရှုရမယ်။နောက်တစ်ခုကတော့အာရမဏခဏ။ဒီတော့ဒီအာရမဏခဏနဲ့ပတ်သက်လို့ကတော့ နည်းနည်းလေးအယူဆလေးတွေအယူတခြားဖြစ်တတ်ပါမယ်နော်ဒီတော့ဘုန်းကြီးတို့ကတော့ဒီမှာညာတင်းစညာနင်းစဥဘောဂိဝိပတ္တိဆိုတာကဘုန်းကြီးတို့ခင်ကညာဘုံဝိသုဒ္ဓိမေအစကရာဒုတိယပဲဆံမျက်နှာ298မှာဖော်ပြထားပါတယ်ညာတဆိုတာကခုနကဒုက္ခသစ္စာအမြင်ရနေတဲ့ယုတ်တရားနံတရားဝိမုရိယသစ္စာအမြင်ရတဲ့အကြောင်းတရားဒါတွေကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိတဲ့သိတဲ့တရားတွေဖြစ်လို့ညာတတရားလို့ခေါ်တယ်။အဲဒီညာတတရားတွေမှာလည်း ခဏဘယ်နှခုပြောရမလဲသုံးခုခဏပြောခဲ့ပြီကံတတိကနာသမုဟကနာခိစ္စကနာပြောရညာနာခေါ်တဲ့ရှုတတ်တဲ့ဝိပဿနာဉာဏ်မှာလည်းအလားတူပဲတန်တတိကနာသမုဟကနာခိစ္စကနာပြောရဒါပြင်းနဲ့ရှုတတ်တဲ့ဉာဏ်ဘက်မှာရှိတဲ့ကနာကိုတော့နည်းနည်းလေးကွဲသွားအောင်အာရမဏကနာဆိုပြီးတော့ဒီမှာသုံးထားနော်ဒီတော့ ရှုတတ်တဲ့ဉာဏ်ဘက်မှာဆိုတော့ရှုတတ်တဲ့ဝိပဿနာဇောဝိတိကမနောတော်ရိကဇောဝိတိဖြစ်ပါတယ်။မနောတော်ရိကဇောဝိတိဖြစ်တော့မနောတော်ဝဇ္ဇကဒီကျိဇောက9ကျိဝိပဿနာဉာဏ်ကလူနေသိရင်တော့ဒါယုံကြပါဝိပဿနာဉာဏ်ကရင့်ကျက်လန်လို့အကောင်းလာပြီဆိုရင်တော့ဒါယုံကြတော့ဘူးဇော9ကျိနဲ့ကြ။ဒီတော့အဲ့လိုကြပြီဆိုရင်ဒါကမနောတော်ဝဇ္ဇ ဒါကပရမေဇောဒုတိယဇောတတိယဇောသုတ္တဇောဘိကမဇောသတ္တဇောသတ္တမဇောဖဲတဲ့စိတ်ဓာတ်သိရမယ်။ဒါယုကြကြရင်လည်းဒါကပထမတရားရောဒုတိယတရားရောစသဖြင့်ဖဲတဲ့စိတ်ဓာတ်သိရမယ်။အဲဒီလိုသိမှဒါတဏှိကဏဆိုတာအဲ့ဒီမှာလည်းစိတ်စိတ်လေးကြီးရှိတယ်။ဘုရားတော်ကမှဆက်တလို့ခန္ဓာကဘာလူငန်းကိစ္စလုပ်တယ်ဝေဒနာကဘာလူငန်းကိစ္စလုပ်တယ်ဥပမတိယ။ဒေါရီမှာလည်းကြည်တိုင်းတယ်။ဟောမရှိတဲ့ခန္ဓာကဘာလူငန်းကိစ္စလုပ်တယ်ဝေဒနာကဘာလူငန်းကိစ္စလုပ်တယ်စသဖြင့်အခုဖဲတဲ့စိတ်ဓာတ်သိရမှာ။ အဲဒီလိုသိမှကိစ္စခဏပြောတယ်နောက်တစ်ခုကသမုဟခဏမနောရဝဇ္ဇမှာစိတ်စရိတ်စတလုံးရှိစတလုံးကိုကိုယ်ပဲပြပြသိရတယ်သောမှာ34လုံးရှိ34လုံးကိုယ်ပဲပြပြသိရတယ်အဲဒီခါကျတော့မှသမုဟခဏအဲဒီတော့အရှုရှုတတ်တဲ့ဝိပဿနာဉာဏ်ဘက်မှာရှိနေတဲ့လန္တတိကဏသမုဟကဏကိစ္စကဏဒီ၃ခုကိုအာရမဏကဏဆိုပြီးအပေါင်းလဲခေါ်လိုက်တယ်နော် အဲ့ဒါကြောင့်အရှုခံပဲမှလည်းခဏ၃မျိုးပြောရမယ်ရှုတတ်တဲ့ဝိပဿနာဉာဏ်မှလည်းခဏ၃မျိုးပြောရမယ်ခဏဆိုတော့ကအတုံးခဲနော်အဲ့တော့အတုံးနဲ့အခဲနဲ့မြင်နေမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ပရမတ်ကိုဉာဏ်မြင်မဆင်သေးဘူးအတိညာမတန်ရှင်းသေးဘူးအဲ့ဒီလိုတန်ရှင်းအောင်ဒီဉာဏ်တရားတွေကိုလည်းလက္ခဏာတွေလက္ခဏာရတ္တပစ္စုပ္ပန်ပြရဏမြတ်ကိုအကုန်လုံးရှုဖို့ဘုန်းကြီးတို့သင်ပေးပါတယ်အဲ့ဒါကတော့ဒိုင်းကတ္တနော် အဲ့ဒီလိုရှုနိုင်တဲ့အခါကျတော့မှပရမတ်ကိုဉာဏ်အမြင်ဆိုင်တော့မှဖြစ်လေဘုဘဆံမြစ်ထားလိမ့်မယ်ကြည့်နန္ဒတတုယဝိနိဘောစိတ်တဝကနဝိနိဘောကိကတိအနတ္တလက္ခဏာယထာဝတရတတောဥပထာတိအတိအတိသောယုတ်တနန္ဒတုကိုတလုံးစီတလုံးစီညာဖြင့်ဖွဲခြားသိကြ၍ယုတ်တုံယုတ်ခဲနန္တုံနံခဲတိဟုသောယုတ်ကနနံကနကိုတစ်ခုစီတစ်ခုစီတလုံးစီတလုံးစီညာဖြင့်ဖြိုခွဲဖြည့်စည်းခြင်းကိုပြုနိုင်ပြုလုပ်နိုင်ခဲ့သည်ရှိသောအနတ္တလက္ခဏာအနတ္တယုံကြည်တော်နေဟုသည့်ပုံမှန်သောအတိုင်း မိမိ၏သဘောလက္ခဏာအားဖြင့်လောကဝဆရပုဂ္ဂိုလ်၏အတိညာ၌သင်ရှားစွာတည်ရှိလာပေ၏နော်ဒါကအဟိမအတ္တကရာသံသနာဟိုသမဟဝိဒရိယတက္ကရာသံသနာ40ခုမှာဝိဒရိမေကတက္ကရာဒုတိယတဲ့သံသနာ226မှာဖွင့်ဆိုထားတဲ့စကားနော်အဲကြောင့်ဒီညာတညာနာအမြဲတဲ့သင်္ခါရတရားတွေကိုလက္ခဏာ၃ဌာန်တည်းရှုပွားသုံးကနိုင်ပါမှ နိစ္စနုပါဒနာညာဒုက္ခနုပါဒနာညာအနတ္တနုပါဒနာညာ၃ပါးတို့ရည်ကျက်ပါမှအရိယာမတ်တဲ့ဆရာနိုင်ပြီးဖြစ်ကြောင်းကိုဤဒီလိုဒီမဲ့အတ္တကရာဒုညရတဲ့ဇာမျက်နှာ301တွင်ဖွင့်ဆိုရရှိပေသည်ကနပြုမှာမှပြုပါမှအနတ္တတို့ညာအမြင်ဆက်ရောက်နိုင်ပြီးရှိတဲ့ဖြင့်လောကဝတ္တပုဂ္ဂိုလ်သည်ကနပြုရင်အတွက်ယုတ်ဓမ္မယုံနာဓမ္မသင်္ခါရတရားတို့ကိုလက္ခဏာရတ္တပိစုကနာပရထ